ကေသနာရ2566နှစ်ကောဇာတက္ကရီ1384ခုနှစ်ကုန်တရံတွင်ကာလပညာအကျိုးနေ့မှာနှစ်ဆန်းတရနေ့ဒီ9ရက်တာတရားစခန်းဖြင့်မန္တလေးမြို့ပြည်တကွန်ရက်ွယ်ပလဲပရိဒတ်ကျောင်း၌ပြုလုပ်အပ်သောတကြံတွင်အတုံးချဓမ္မ ဓမ္မစကြာသင်တန်းပေါ့နော်ဒီနေ့3ချိန်ဆိုတော့9ရက်ဆို15ချိန်လောက်တော့ဖြစ်ပါလိမ့်မယ်နော်ရှင်းဥစွာဓမ္မစကြာသင်တန်းအစဖြစ်တဲ့အတိုင်းနော်ဒီဓမ္မစကြာဆိုတဲ့မြတ်စွာဘုရားရဲ့တရားဟုကိုအဲ့ဒီကသတ်မှတ်ချက်သက္ကရများရမဟာသက္ကရတရား3ခုဝါဆိုလပြည့်စနေနေ့ ညနေချမ်းချိန်တဲ့ဗာရဏတိမြို့အနီးမှာရှိတဲ့ကာတိတိုင်းဗာရဏတိမြို့အနီးမှာရှိတဲ့မိဂရာဟုံတော်တယ်အချင်းအားဖြင့်စာရဲဖွဲ့ထားတာကတော့နေ့ရဲ့အလင်းရောင် ပေးခြင်းတာဝန်ကိုယူတဲ့နေမင်းကလည်းပဲသူ့တာဝန်ကုံဆုံးလို့နောက်ဘက်တောင်ဆွဲထိတ်မှာလောကကြီးကို နှုတ်ဆက်နေတဲ့အချိန်ညရဲ့အလင်းရောင်တာဝန်ယူမဲ့လာမင်းကြီးကလည်းပဲတဲ့လာပြည့်နေဆိုတော့စောစီစီပဲပြည့်ပြည့်ဝါမှနဲ့အရှိဘက်တောင်ဆွေကပြူထွက်လာစအချိန်နင်းနဲ့လာတို့နှစ်ခုလုံးဆုံတဲ့အချိန်ဆိုတာအဲဒီလာပြည့်နေအဲ့ဒီအချိန်တစ်ခုပဲရှိတယ်လို့ပြောပါတယ်အဲလိုတူနဲ့တစ်ခုနဲ့တစ်ခု ဂျူတီချင်းလို့မျက်နှာချင်းဆိုင်နှုတ်ဆက်နေတဲ့အချိန်တဲ့။ကြားတဲ့ကအဲ့ဒီမိဂရာကိုတော့မှမြတ်စွာဘုရားကအလေကထိုင်ပြီးတော့ပိဿဝဂီ၅ခုတို့ကတရားနာဖြစ်ခြံရမ်းနေတဲ့အချိန်မှာဒီတုတ်ကိုဟောပါတယ်ဆိုတော့အဲ့ဒီဟာလေးကိုစိတ်ထဲအာယုံပြုပြီးတော့ဓမ္မစကြာတရားကိုဟောတော်မူတဲ့မြတ်စွာဘုရားကိုချီးခိုးခြင်းဖြင့်အဲဒီတရားကိုဒီသင်္นานကိုစလိုက်ကြအောင်အလုံးဝင်လက်ကိုချီးထားကြအောင် အခိလဂုဏနိဒံနောယောမူနေတောပကန္တဝါဝနာမိတိပတနာဝတညဒါနနိကေတံတဟိမကုတရာစေရံဓမ္မစကံဘူတောဓမ္မတူလာမဘိကန္နဝရဏယံနမမိအခိလဂုဏနိဒံနောလောကီလောကုတ္တရာလုံးစုံသောဂုံယရဏတို့၏တရိရဓမ္မနထာနာဝေ ရှိသမျှအုပ်သုံးကောင်းသိန်းကုန်းတို့ဂုံလုံးဗပြုံးဘဝချုံမြစုယုံဒီနေရာလေးဖြစ်ပေတတ်သောယောမုန်နေသောအာဂါရိကစာတိအပြာမူနေငါတို့ဤထုဖြာပါရမေသုံးလူဆွေဖြစ်တော်မူသောအခြင်းမြတ်စွာဘုရားသည်သင်္ညတဏံကိုနှုတ်နှလုံးသုံးပါလုံးကိုစောင့်သုံးနှိပ်ကွသမဘာဟု အမြတ်ချမ်းသာမြတ်ရာသာဖြင့် အခါချိန်ကျွမ်းကုံစီခံသည်ယဟနာသခင်ပိစေကဗုဒ္ဓအရှင်တို့ဤနိကေတံအင်္ဂါ900ရပြည့်စုံလတ်၍ကိဝပျော်အောင်ဇန်လင်းညောင်းသည်ရွှေကြောင်းတော်တပွဲလီဖြစ်ပေထသောဣတိပရဏဝံဖယံပိစေကဗုဒ္ဓအရိယာတို့မောကောင်းကင်မှမြေပြင်သို့သဆင်းရာ ပရမယတလင်းမြေပြင်းမှကောင်းခွင်တို့ပြန်တက်ရမင်္ဂလာထုတိသမုဒ္တိဖြင့်ဣတိပရဏနာမကျူသည်ထုသောအမည်နှင့်ရှိပေရသောဝဏမိကရာဘုံယကုံတာမောဘိမေတော်သူဥပါကဏဝတရားကျင့်ဘက်ပင်စဝတ္တကိုဖိုမဲ့ရာသာပေအံငါဟုတရားပြဋ္ဌာန်းကြွမြန်ကရောက်တော်မူ၏ တိန်တော်မိဂရဝုံယကုံတံမောဘိမဲ့တော်၌အကုသလဇေတံအဝိဇ္ဇာမြင့်မှပွားစီရသည်ပပညစ်ပြုမကောင်းမှုကိုတခုမကြံတွန်းလှန်ဖယ်ရှားနိုင်ထသောဓမ္မဓမ္မစကြာဒေသနာမြတ်ဒုတိယဥကိုဘောဓာတွင်မေဘိခွေအန္တာပပ္ပစီတေနနာသေဝိတ္တမအစပြာ၍စကဝါပေါင်းတတတောင်းကို ရိုင်ညောင်းစုဝေဟောမြတ်တော်မူခဲ့လေပြီအတုလံတရိလကုံဓမ္မကုံတို့နိုင်တုံယူပြီးတုမရှိသာအတုလျာကျေစုကုံအထုနှင့်ရှိကျူလောက်လုံးပြည့်စုံတော်မူပေထသောအဘိကန္တံပဋိန္ဒလက္ခဏံတိတာနုပြီရှုမကြီးတို့ဖြင့်အုပ်စီလွန်ကဲအတင့်တဲကြီး တင့်တဲတော်မူပေထသော ဝရဏယလူမင်းနာမင်းဗြမာမင်းတို့ဘဝစဉ်ဥတိုက်ရှင်းညုတ်ခိုက်ပြီးသောခန္ဓာတည်ကျေစုအရဟံအစရှိသောဂုံတူနှင့်ကျေစုလောက်လုံးပြည့်စုံတော်မူပေထသောဓမ္မုန်ိဏံအာဂါရိကသာရိအပြာမူဝိနိငါတို့ဤထုဖြာပရမေသုံးလူဆွေဖြစ်တော်မူသောတို့မြတ်စွာဘုရားကို နမမိတာယကုံနံဟောဘုံမှန်၍ရှိမဝရဏတရာယောကျိုလက်စုံမိုး၍ရှိခိုးကြောပါဤမြတ်စွာဘုရားအဲ့ဒီဒီစာအုပ်ထဲတိုင်ဖတ်ပြီးတော့သင်ပါပါဓမ္မစကြာကိုတော်တော်များများရနေပါပါဒါပေမဲ့ကိုယ့်အကူရွတ်တဲ့ဖတ်တဲ့အခါမှာလည်းပဲ ပါဠိစကားလုံးလေးတွေမြင်ပြီးရင်အတိဘယ်ပါအာယုံပြုသိနိုင်အောင်လို့ပေါ့နော်ဓမ္မစက္ကပါဠိအဲတော့ပါဠိရဲ့အစမှာတော့ဆရာတော်ဥပုပ်ရေးထားတဲ့ဓမ္မစက္ကအမွန်းအမွန်းဆိုတာဓမ္မစကြာကို အမွန်းတင်တာပါပဲဘယ်ပုဂ္ဂိုလ်ကဘယ်နေရာမှာဟောပြီးတော့ဘယ်လိုဂုံတွေနဲ့ပြည့်စုံတယ်ဘယ်လိုအကျိုးတွေများတယ်ဆိုတာပေါ့နော်အဲ့ဒါတွေကစတွေ့ပါလိမ့်မယ် အလုံးတပြိုင်နဲ့နမောတတ္တ၃ချိန်နဲ့အဲ့ဒီစာကိုစပတ်ကြအောင်ဗျာနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါ တောအရဟတောသမ္မာသမ္ဗုဒ္ဓတာအဲ့ဒီအမွန်ကာထာလေးစစကြမှာဘိက္ခုနံပင်စဝဂိနံလို့တွေ့လိမ့်မယ်နော်အဲ့ဒီစကားလုံးကဦးဇင်းတို့ဗုဒ္ဓဘာသာပြေသက်နဲ့တိတ်မစိမ့်ပါဘူးတော့ဘိက္ခုနံဆိုတာယဟန်ကိုခေါ်တာပဲပင်စဝဂိဆိုတာတော့ပင်စ9လောက်ပါလေသိတယ်နော်ဝဂိဆိုတာအစု9ပါးအစုရှိတဲ့ ယဟန်တို့အဲ့ဒါကဒီဓမ္မစကြာတုတ်ကိုဟောတဲ့အချိန်မှာတရားနာပုဂ္ဂိုလ်ပင်စဝက်ကီ၅ဦးသူတို့ကိုဘိက္ခုနံလို့ပဲခေါ်တယ်အဲ့ဒီအချိန်မှာသူတို့ဘုရားသာနာ တွင်သာယဟန်အစစ်တော့မဖြစ်သေးဘူးဒါပေမဲ့သူတို့ကစပြီးတော့လူအောင်စွန့်ခွာပြီးတော့တောအတွက်ယဟန်ပြုလာတဲ့ကသူတို့ဟောထားတဲ့အတိုင်းပဲဒီမင်းသားငယ်ဟာ တစ်ချိန်မှာဖျားစင်စစ်ဖြစ်မယ်အဲ့ဒီဖျားစင်စစ်ဖြစ်တဲ့အခါမှာငါတို့ကတရားကိုအူဆုံးနာပြီးတော့မတရားရှာမယ်ဆိုပြီးတော့ဖျားကိုရည်မှန်းပြီးတော့ယဟန်ဝေးလာတာနော်ဖျားလောင်းမွေးတဲ့မွေးပြီးတပတ်လောက်နေမှာပါပဲအဲ့လောက်ကစပြီးတော့ဖျားကိုရည်မှန်းပြီးတော့ပဲယဟန်ပြုလာတာဖြစ်လို့သူတို့ကိုဘဲခုဏလိုပဲသုံးပါတယ်ဖျားကနော်ဘဲခုဏပိစဝကိဏကတရားနှခံပုဂ္ဂိုလ် ဣတိပတနာနာမကေဆိုတာတရားဟောတဲ့နေရာဣတိပတနာဆိုတာတန်ရိုက်ကတော့ဣတိကိုယသိလို့နားထားပါတယ်ပတနာဆိုတာကကြတာယသိကြတော်လို့ဆိုတော့ဇံပင်ညင်ရတဲ့ပုံကိုယ်ကြီးဇံပင်ညင်နဲ့ပြန်လာပြီးကောင်းဝင်နေပြီးတော့ဗာရဏသီရဲ့အနီးမှာဖြစ်တဲ့ဒီတော်ထဲမှာဆင်းရတာကိုကြတယ်ခေါ်တာပေါ့ဣတိပရဏဣတိဆိုတာအလုံးကယသိလို့သိနေပါတယ်အမှန်ကတော့ ဣတိဆိုတာအေတိဆိုတဲ့စကားလုံးလိုပါပဲသီလသမာဓိပညာသိက္ခာသုံးပါးကိုရှာမိတတ်တဲ့ပုဂ္ဂိုလ်တွေဟာဣတိပါပဲအခုယောဂီပုဂ္ဂိုလ်တွေအကုန်လုံးလည်းဣတိပါပဲဣတိဆိုတာသီလသမာဓိပညာသိက္ခာသုံးပါးကိုရှာမိတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေအဘိညာဉ်ရပြီဆိုတော့ကောင်းဝင်နေသွားပြီးတော့ပြန်ကြရလည်းဖြစ်တယ်ပြန်ဆင်းရလည်းဖြစ်တယ်အဲ့ဒီနေရာမှာသွားဘူးတဲ့လူတွေတော့သိပါပဲဘာနတိနဲ့မလမကန်ဆွန့်ငံသွားဖို့ အလောတော်နေရာလောက်ဖြစ်လို့တော်တော်များများမြို့ရွာကိုကပ်ရောက်လာတဲ့ယသိယဟန်တွေအကုန်လုံးအဲ့ဒီနေရာမှာပဲအကြောင်းမှတ်နေတရင်သုံးပါတယ်အကြောင်းရလို့တော့မရှိပါဘူးဟိုခေတ်ကတော့ရုခမူလသင်္နာတနာယအရေးခိုလို့ရတဲ့သစ်ပင်ရင်ကိုအကြောင်းမှထားပြီးတော့တရင်သုံးတဲ့နေရာမိဂရာရေတဲ့သားတို့ကိုဘေးမဲ့တောတဲ့ပေးတဲ့တောဖြစ်လို့မိဂရာရမိတယ်ဓမ္မဝရံတရားမြတ် တရားမြတ်ဆိုတာဓမ္မစကြာကိုမိတ္တရာရဲ့ဓမ္မဝရံဘာလို့တရားမြတ်လို့ခေါ်တော့ယန္တံနိဗ္ဗာန်ပါပကံတဲ့နော်နိဗ္ဗာန်ကိုရောက်စေတတ်တဲ့အတွက်ကြောင့်တရားမြတ်လို့ခေါ်တာနော်အဲအဲ့ဒါပထမဒီဆိုရင်တရားနာပုဂ္ဂိုလ်ရဲ့တရားဟောတဲ့နေရာရဲ့တရားရဲ့ဂုံပုတ်ပေါ့ယန္တံနိဗ္ဗာန်ပါပကံကနော်ပြီးရင်ရှိရပါတော့ တဟံပတိနာမကေနမဟာပြမေနရာစီတောဒါကတော့ဒီတရားကို ဟောဖို့တောင်းပန်တဲ့ပုဂ္ဂိုလ်ကတဟံပတိအမိကြီးတော့ရှိတဲ့မဟာပြမကြီးကတောင်းပန်လို့တဲ့ဒီကိစ္စကတော့ကဘာရေးမှာကို တော်တော်အကျိတ်အင်းနဲ့ဆွေးနွေးကြတဲ့အပိုက်ပဲဘာလို့လဲဆိုတော့မြတ်စွာဘုရားတရားဟောတာဘုရားဘုရားဖြစ်ပြီးမှလောကကြီးကိုတရားဟောလို့မဖြစ်ဘူးလို့ စိတ်ထဲဒုံဒုံချပြီးတော့နောက်ဆုတ်သွားတဲ့အတွက်ကြောင့်တဟံပတိပြမကြီးကဇွတ်တဲမဲ့တောင်းမှရသလိုလိုသူအထုပတိတွေကအဲ့လိုရေးထားတာအဲ့ဒါစိတ်နဲ့ဆွေးတော့အကုန်လုံးဖြန့်ပြလိုက်တာကတော့အဲ့ဒီကဆရာတော်ကြီးတွေဆုံးမတော်ရဲ့အညစ်ချုပ်ကတော့ဖះကတရားမဟောတော့ဘူးလို့ဆုံးပြတ်တာမဟုတ်ပါဘူးတဲ့လူတွေကိလေသာထူပြောတော့ဘယ်လိုဟောရရင် ကောင်းမလဲဆိုတာပဲစဉ်းစားပြီးတော့ တရားဟောဟောတော့မယ်လို့စိတ်ထဲမှာပိုင်းမင်းဖြတ်ဖြတ်မဆုံးပြတ်ခင်အချိန်ဒါမှမဟုတ်ပြမာကြီးကနည်းနည်းဆန္ဒစောတဲ့သဘောပေါ့အဲ့လိုစဉ်းစားနေတာကိုပဲလင်းတရားများမဟောရင်တော့ဒုက္ခပဲဆိုပြီးသူကနည်းနည်းအစိုးရလုံပြီးတော့ဝင်တောင်းမှန်တဲ့သဘောပါလို့ကဘာအေးကဆုံးဖြတ်ပါတယ်ဒါကကဘာအေးရပေါ့ဒါပဲဥစ္စနောကဒေရယနိကေသင်္နာဆရာရဇဝန္တမူသင်္တန်းမှာဟောတဲ့ခါကျတော့ဆရာကြီးကတော့ဘာပြောလဲဆိုတော့ တာမန်ပုထုဇဉ်ကရုဏာဖြစ်တဲ့သူမေတ္တာရေသိဘဝကမင်းမောချသူများတွေခက်ခက်ခဲခဲကြိုးစားနေတဲ့ဆင်းရဲခံတဲ့ရှင်ကြီးကနိဗ္ဗာန်ကိုလိုချင်နေစီဒီတထိုင်ထဲမှာရမယ်ဒါပေမဲ့တကယ်လို့ကြိုးစားကျင့်သုံးမယ်ဆိုရင်ငါဖျားခဲ့တော့ပြီမင်းလည်းပဲတန္တရာဝတ္ထုကခံစားနေရတဲ့ဝိနည်းတတ္တဝါတွေကိုကယ်နိုင်တဲ့ယောက်ျားကောင်းလည်းဖြစ်နိုင်တယ် ကြက်ရရွေးခွင့်ရှိတယ်လို့ဒီပင်ကမြတ်စွာဘုရားပြောစဉ်ကတဲ့တလောကလုံးကအမြတ်တို့မော့ကြည့်နေရတဲ့လက်ထက်ရောက်ခဏနေစေစေနိဗ္ဗာန်ကိုလွတ်ပြစ်ခဲ့ပြီးတော့နိဗ္ဗာန်လမ်းကိုကြောခိုင်းပြီးတော့တန်တရာလမ်းပဲလေးသိင်ချေကပါတိတ်အ ਨੇ ဆုံးရှောက်ရမှန်မှန်သိရတဲ့ဒီလမ်းကိုရွေးခဲ့တဲ့ပုဂ္ဂိုလ်တဲ့လေးသိင်ချေကပါတိတ်နဲ့ကြုံသမျှဒုက္ခတွေလွတ်လင့်ခံပြီးတော့မှတကယ်ကိုတပ်ပိဋကဉာဏ်ကြီးရပြီး ဝိနည်းတတ္တဝါတွေကိုကယ်ခြင်းလုံးလို့ဆိုပြီးကြိုးတဲ့ပုဂ္ဂိုလ်ဟာတကယ်ကယ်နိုင်စွမ်းရှိတဲ့ဟိုတုန်းကလို့ပုထုဇဉ်တာမန်ကရုဏာရှင်ဘုဒ္ဓကိုတပ်ပင်ကျိုဖျားခြင်းမဟာကရုဏာရှင်ကြီးဖြစ်မှဒီပုဂ္ဂိုလ်တွေဟောလို့မရနိုင်ဘူးလို့ဘုတ်ထိုင်ထိုင်သွားဆိုတာဘယ်လိုမှမဖြစ်နိုင်ဘူးတဲ့ဒါသူကတော့ဂျားလူတွေဝင်နှောက်တယ်လို့ဆွဆွဲလိုတာပါပဲအဲသူတို့ရဲ့ဆွဆွဲချက်ကတော့ဒါတော့ဘုဒ္ဓတာပေါ့ဗျာ နောက်ဒီဟောချက်တွေကူးပြီးတော့တောက်တဲ့ထည့်ရင်တော့ဥစဉ်ကမထက်ပါဘူးအဲ့တော့မြတ်စွာဘုရားပေါ်ပေါက်လာတဲ့အခါတပည့်ဘုရားပွင့်လာတဲ့အခါမြတ်စွာဘုရားစကားလုံးတွေထဲမှာဗျမနတွေအတွက်ထိကျက်အပြင်းဆုံးကဘာလဲဆိုတော့ယေရမဟိတုပပဝါပဲဗျဘယ်ရမစို့သူ့အကြောင်းကြောင့်သူ့အကျိုးဖြစ်တာဘယ်သူဖန်ဆင်းလို့မှမဖြစ်ဘူးဆိုတော့ သူတို့ကအကုန်လုံးကောင်းဝင်လက်ညှိုးထိုးရောင်းစားနေကြတယ်လေကောင်းဝင်ကပြမာကြီးဖန်ဆင်းလို့ဖြစ်လာတဲ့ဆင်းရဲတဲ့ချမ်းသာကိုလည်းသူ့ကျဉ်နှံ့မှုမကျဉ်နှံ့မှုပေါ်မှာမူတည်တဲ့အဲ့လိုထိုးထားတော့လူတွေကလည်းဆင်းရဲလို့ချင်တော့ကျတော့ဗမာပြည်ကလူတွေနဲ့တူတူပါပဲအခုအထိလည်းပဲဘယ်သွားပြီးတော့ဘာလုပ်ရင်ဆင်းရဲလုပ်မလဲဆိုခင်ဗျားတို့လည်းယုံတာပါပဲအဲ့ဒီလူတွေညံ့လိုက်လို့မအောင်မင်းနဲ့အဲ့တဲ့ပုံညံ့တာတော့ကျတို့ပဲဘာလို့သူတို့ကဗုဒ္ဓဘာသာမတွေ့ဘူးတွေ့ဘူးကျတို့ကဗုဒ္ဓဘာသာတွေ့တဲ့ရင့်နေပြီအခုတည်းလည်းဟိုယုံဒီယုံယုံတော့မှာပဲเนาะ အဲ့လိုရောင်းစားနေတာကဘုရားကဟောဘူးတဲ့အဲ့ဒီဘယ်ကောင်းငင်ကမှလည်းမလာဘူးဘာတော့သူ့အကြောင်းအားလျော်စားပဲဒီအကျိုးတွေဖြစ်တာဆိုတော့ကျွန်တော်တို့မှဈေးကွက်ပြတ်သွားတာဈေးကွက်ပြတ်သွားတော့နေရာတစ်ခုပြန်ယူတာပေါ့အေးမင်းတို့ကဗုဒ္ဓဘာသာဆိုပြီးတော့ထောင်းထောင်းထောင်းထောင်းလုံနေနေမင်းတို့ဖရားတဲ့တို့မြမာကြီးကတောင်းမှလို့တရားဟောတာတို့မြမာကြီးကရားဝင်မပေးမဲ့ဆိုရင်မင်းတို့ဗုဒ္ဓံတရဏံကိစ္ဆာမိတော်ဆိုခွင့်ရမယ် ကောင်းတယ်မဟုတ်ဘူးဆိုတဲ့ပုံစံမျိုးနဲ့ဒီဇာလန်းကိုထဲထိုးထဲတယ်လို့အဲ့လိုဝေဖန်တဲ့လူလည်းရှိတယ်ဒါဝေဖန်တာရှိတဲ့အကြောင်းပြောတာပါဦးစင်းကတော့ဒါတွေရေးမကြည့်ဘူးဒကာကြီးတို့ဒကာမကြီးတို့လည်းရေးမကြည့်ပါနဲ့ဘာသူတောင်းမှန်လို့ပဲဟောဟောဖះဟောတဲ့တရားဒီမှန်ကန်တဲ့တို့အတွက်ဒုက္ခငြိမ်းချမ်းဖြစ်တယ်နော်ယန္တာနိဗ္ဗာန်ပါပကံရနိဗ္ဗာန်ကိုလမ်းညွှန်ပေးတဲ့တရားဖြစ်တယ်ဆိုရင်ကျင့်တတ်ပါအလုံးမဖြစ်တဲ့အကြောင်းအရာတွေကိုပြောရတတ်တဲ့အကြောင်းအရာတွေအထူးဖြင့် data အချက်လက်တွေနဲ့ပတ်သက်လို့တော့ခဲတယ်မငင်းညာနဲ့အိန္ဒိယကဘဂွန်ရချနီဆိုတဲ့အိန္ဒိယဟိန္ဒူလူမျိုးပါပဲတသနာပြင်ရှင်ကြီးရှိတယ်သူကဗုဒ္ဓကိုတော်တော်လေးစားပါတယ်ဗုဒ္ဓစာပေတွေကိုသူတော်တော်ကြီးကိုရေးနိုင်တယ်တော်တော်လည်းကောင်းတယ်သူတရားအားထုတ်နေတယ်လေအနပနကျင့်စဉ်မှာအတော်ကောင်းပါတယ်သူကသူကဘာပြောလဲဆိုတော့တဲ့မြတ်စွာဘုရားကအမှန်ကတော့ ကောင်းကင်ကိုလက်ညှိုးထိုးပြတာတဲ့ထိန်လင်းနေတဲ့လမင်းကြီးကိုပေါ့အဲ့ဒီလိုပေါ့ကောင်းကင်ကြီးလိုအညစ်အတွေ့မရှိလမင်းကြီးဟာကောင်းကင်မှာထိန်လင်းနေမှာဘာလို့မှအညစ်အတွေ့မရှိအဲအဲ့လိုနေနေအောင်ကြိုးစားကြဆိုပြီးကောင်းကင်ကိုလက်ညှိုးထိုးပြတယ်တဲ့အဲသူ့ကိုကောက်ွယ်တဲ့လူတွေကတော့ဖះထိုးပြတဲ့နေရာကိုလုံးလုံးပေါ့မကြည့်ဘူးတဲ့ထိုးပြတဲ့ဖះလက်ညှိုးဘလောက်ရှည်တဲ့တိုက်နေကြတယ် တညီတည်းလားအတူရှိလားလဲကိုရရှိညင်းလို့ကိုမပြဘူးတဲ့ဘာအကျိုးရှိလဲဆိုဘာမှအကျိုးမရှိဘူးကိုယ့်အတွက်ချိန်ကုန်ပါတယ်နော်အဲ့ဒါရောထားရပါတော့အခုလည်းပဲတဟံပရိပြမမင်းကတောင်းပန်လို့ဆိုတာအစင်လာယုံကြည်တော့အဲ့တိုင်ပဲဆရာတော်ဥပုဘ္ဗကရေးပါတယ်တဟံပရိနာမကေနမဟာပြမေနယာစီတော့ဒီတော့ကိုတဟံပရိပြမကတောင်းပန်လို့ဟောတယ်ဒီတော့ကဘာ အဓိကကြီးပဲဆိုတော့စတုတ္တစ္ဆံပကာတင်တော်သစ္စာ၄ပါးကိုထင်ရှားပြဖို့ရည်ရွယ်တယ်။တနည်းအားဖြင့်စတုတ္တစ္ဆံပကာတင်တော်လောကနာတော်သစ္စာ၄ပါးကိုထင်ရှားပြတတ်တဲ့လောကနာထဆိုတာလောကကလောကကြီးပါပဲ။နာထဆိုတာကိုယ်ခွေရ။ပါဠိနာထကိုခုနောက်ပိုင်းမှာဗမာပါဠိသက်စကားကနတ်လို့ကိုယ်ခွေတယ် နတ်ဆိုတာကောင်းကင်ကလာမြေကြီးပေါ်ကလာဒီလိုအောင်းမေ့ပံနဲ့ကိုးကွယ်ရာဖြစ်ရင်နားထားပဲအဲ့ဒါကိုယ့်ကိုကိုးကွယ်ရာဖြစ်အောင်ကျင့်ရင်ကိုယ့်ရဲ့နာထဟာဘာလို့လဲဆိုရင်ကိုယ်ကိုယ်တိုင်ပဲเนาะအတ္တဟိအတ္တနောနာတော့ကိုယ်ကိုယ်တိုင်ဒီကိုယ့်ဤနတ်ဖြစ်အောင်လုပ်ရမယ်ကိုယ့်ဤနတ်ဖြစ်အောင်ဆိုတာကိုယ့်ဤကိုယ်ကိုယ်ရာဖြစ်အောင်လုပ်ရမယ်ကောဟိနာတော့ပရောတိယာတဲ့အပြင်မှာကိုယ်ကိုယ်ရာဆိုတာဘယ်ဟာမှစိတ်မချဘူး ကိုယ့်ကိုယ်သာနေစိတ်ချဆိုအဲ့တော့ခုတရားကျင့်တဲ့ပုဂ္ဂိုလ်တွေဟာဟိုဖះကိုကိုယ်ကွယ်တတ်ဖို့တရားကိုကိုယ်ကွယ်တတ်ဖို့နတ်ကိုကိုယ်ကွယ်တတ်ဖို့ဘယ်ပုဂ္ဂိုလ်ကိုကိုယ်ကွယ်တတ်ဖို့ဆိုတဲ့ရည်ရွယ်ချက်မဟုတ်ဘူးဖះလိုကပါတော့ကိုယ့်ကိုယ်ကိုကိုယ်ဖះဖြစ်နေအောင်ကျင့်ရငါမှဘာမှစိုးစိမ်စရာမရှိဘူးနောက်ဆန်တင်ပူပန်စရာနောင်တပူပန်စရာအကုသိုလ်လည်းကင်းတယ်နော်တန္တရာခီးအတွက်ရိတ်ခါလို့ပြောရမယ်ဆိုရင်လည်းပဲအဲ့ဒီကုသိုလ်လည်း ပြည့်စုံတယ်သို့မဟုတ်တန်တန်ခီးကလွတ်မြောက်ခွင့်ရပြီဆိုတော့မက်ဟိုရောက်သွားရင်ပေါ့နော်အဲ့ဒီလိုကိုကိုယ်အားထားရဖြစ်နေအမြဲအားတက်နေတာစိတ်လုံးဝမပြတ်အောင်ကျင့်ရမှာအဲ့တော့ကျတော့တော်တော်များများကဘယ်လိုဖြစ်လဲဆိုတော့တခြားကိုယ်ကိုယ်ရာတွေဒါအားထားတာပဲဖះကိုကိုးကွယ်တယ်ဆိုတဲ့ဟာမှာအလုံးဗုဒ္ဓဘာသာတွေသိပြီးသားပဲဖះကနောက်ဆုံးပြိဋိနိဗ္ဗာန်ပြုချိန်မှာလည်းပဲပြောပါတယ်ငါချိန်မှာထိုင်ထုတ် ခိုင်းရှီခုတ်ပြီးကပ်ပလီလုံနေဖို့ငါဖျားပွင့်နေတာမဟုတ်ဘူးဘာလို့ငါဖျားဟောတဲ့အတိုင်းကြင်ကြံဖို့အဲ့တော့ဖျားအနာနာကပ်ပြီးကပ်ပလီလုံနေတဲ့ပုဂ္ဂိုလ်ကဖျားနဲ့တွေ့သူမဖြစ်နိုင်ဘူးเนาะအပတ္တမနောတတ္တမံငါဟောတဲ့သူတော်ကောင်းတရားကိုမြင်အောင်မကြည့်နိုင်ဘူးဆိုရင်မံပတ်တံပိနပတ္တိငါ့ကိုမြဝါထင်ထင်အခုလိုစင်တူတော်တွေမဟုတ်ဘူးတတ္တထင်ရှား ဖះကိုမြောင်ဝါထင်နေတွေ့နေရတော့လည်းပဲအပတ္တမနောအဲ့လိုတွေ့သူမဟုတ်ပါဘူးယောဤတတမံပတ္တိဘယ်ပုဂ္ဂိုလ်မဆိုငါဖះဟောတယ်တရားကိုတွေ့မြင်ပြီဆိုရင်သောမံပတ္တိပန္တိတော်တဲ့ငါနဲ့မိုင်ပေါင်းကြရေကြရာဝေးခြင်းဝေးပါစေအဲ့တော့နှစ်ပေါင်းကြရေကြရာကြာခြင်းလဲကြာပါစေအဲ့ဒီပုဂ္ဂိုလ်ကဘုရားနဲ့တွေ့နေတာပဲအဲ့တော့ဘုရားနဲ့တွေ့အောင်ဘယ်သွားမလဲခင်ဗျားတို့ ဆိုရင်ဘယ်နဲ့ပြောမဟာမြောင်းနေသွားမလားဟုတ်မန္တလေးတောင်သွားမလားရွှေကုံသွားမလားဖះနဲ့တွေ့ရင်ဘယ်သွားမှာလဲတော့ယောဟိတတ္တမံပတ္တတိတဲ့သူတော်ကောင်းတရားကိုတွေ့အောင်ကြင်ကြံပါကြင်ကြံလို့တွေ့တဲ့နေရာမှာဘုရားနဲ့တွေ့တယ်ကြင်ကြံလို့မတွေ့ဘူးဆိုရင်တော့ဘုရားရှိခိုးသွားပြီးတော့ပလိပလာတွေသိပ်သိပ်ပြီးတော့ဘုရားဒုက္ခမပေးပါနဲ့ဇိကုတ်နတ်ပြတင်လို့ရတယ်ဆိုရင်ခင်ဗျားတို့ဒီချိန်မှာတန်ត្រာထဲမှာမရှိပါဘူး အဲ့ဒီတုန်းကဘစ်စကုတ်တောင်ကတီတွဲကြီးပဲဖြစ်နေနေပေါ့ဗျာဘုရားကယ်လာပါပြီဘုရားဆိုတာကယ်မတယ်ဘုရားမဟုတ်ဘူးစုပေးတယ်ဘုရားလည်းမဟုတ်ဘူးလမ်းညွန်ပေးတယ်ဘုရားဖြစ်တယ်အဲ့တော့ဘုရားနဲ့တွေ့ချင်းဘယ်သွားမလဲဆိုရင်ဘယ်လိုပြောဘုရားဟောတဲ့တရားကိုတွေ့မြင်အောင်အားထုတ်ရမယ်ခေါင်းထဲကိုစွဲနေပါစေပါကျတော့ကိုယ့်ကိုအားကိုးစီတော်နေတယ်ကျတို့နေကကိုမျောဒီမျောနဲ့ မင်းကတောင်လူတယောက်ကစာရေးထားရတယ်ဘယ်လိုမှမသိပါဘူးဟိုကဘာကြီးကိုမျောနေတယ်ပေါ့ဒုက္ခကြီးလွတ်ဖို့ယူလုံယူတန်းဘယ်လောက်ရှိလဲတတ်ပြတာ6တန်းတတ်ထားတောင်ဒီတိုင်းမျက်လုံးပြုတ်ကြည့်တဲ့ကဘာကြီးရှိရခဲတော့ဘာမျောလင့်နေရတော့လဲဟုတ်လားအခုလည်းတန်ត្រာအဆက်ဆက်ကကိုယ့်ရဲ့အာကိုရာမွဲမှုကြောင့်ကိုယ်ချင်းချင်းထထသေခဲ့ပြီအဲ အဲ့ဒီတန်ត្រာဆက်ဆက်ကြတဲ့မှာဘုရားတွေအဆူဆူပွင့်တော်မူကြတာမနှဲဘူးရှိမှာပါဘယ်ဘုရားမှကဲမသွားဘူးဘာလို့လဲကျွန်တော်ကကဲပါကိုစောင့်နေတာကိုဘုရားညွှန်တာကိုမလိုက်ဘူးအဲအဲ့လိုဖြစ်ခဲ့တာတွေကိုအများဆုံးသတိရဘုရားတဆူဆိုတာကြုံရဖို့မလွယ်ဘူးကဲထားပါတော့အဲယန္တာနိဗ္ဗာန်ဗံပကံတဲ့ဘာလဲနိဗ္ဗာန်ကိုထင်ရှားပြတ်တတ်သောတရားဓမ္မစကံဓမ္မစကံ တန်တမတိနာမကေနမာပြမေနယာစီတောစတုတ္တစ္ဆံပကာတင်တော်လောကနာထောအတေတိစတုတ္တစ္ဆံပကာတင်တော်သစ္စာလေးပါးကိုတင်ရှားပြတ်တတ်သောလောကနာထောလူသုံးပါးတွေကိုကိုယ်ရောဖြစ်တော်မူသောမြတ်စွာဘုရားသည်အတေတိဟောတယ်အဲ့တော့ဒီစတုတ္တစ္ဆံပကာတင်တော်ကဒီမူလာရေးတဲ့ဆရာတော်ဥပုပ်ကတော့ မြတ်စွာဘုရားကိုဂုံပြုတဲ့ပုတ်ပေါ့မာကနောင်ဆရာတော်ကတော့အဲ့ဒါလေးကိုရှင်းတော့ပြောလိုက်တယ်လောကနာတော်လူ၃ပါးတို့ဤကိုယ်ကိုယ်ဟာဖြစ်တော်မူလို့မြတ်စွာဘုရားသည်သတုသစ္စာပကာတင်တော်သစ္စာ၄ပါးကိုထင်ရှားပြလျက်ဓမ္မစက္ကံဓမ္မစက္ကံတရားကိုဒေဒီဒေဒီဟောတော်မူတယ်ဆိုတော့အတုတ္တမဘုရားကပြတယ်လို့လည်းပြောတယ်ဘုရားကပြတယ်ဆိုပေမဲ့ဘာနဲ့ပြတော့ဓမ္မစက္ကံတရားတော်ထဲမှာထည့်ပြတာမလို့ဓမ္မစက္ကံတရားက သစ္စာလေးပါးကိုပြတ်တော့တရားလို့ပြောရင်လည်းရတယ်နော်ဟောတော်မူတဲ့ဘုရားကလည်းသစ္စာလေးပါးပြတယ်တူတူပါပဲဒါလည်းသိအငင်းပွားစရာမလိုပါဘူးတူတူချက်ကတော့ဘုရားဟောတယ်ဘာလို့ဘယ်လိုဟောတော့သစ္စာလေးပါးကိုထင်ရှားပြပြီးဟောတယ်ဘာအတွက်ဟောတော့ဆိုရင်ပါရတော့ရှေ့ဟာပါတော့ဘေဝနာပိဇာဘကိနာဣတိဗရမရနိမိကရာယဓမ္မဝရ ယန္တံနိဗ္ဗာန်ပါပကံအဲ့တော့နိဗ္ဗာန်ကိုမြင်စေခြင်းလို့ဟောတယ်အဲ့ဒါပါပဲเนาะအဲ့တော့ဒါကတော့ပဏာမလေးပါသိတော့ရေးပြီးပါအခုဓမ္မစကြာကိုစမှာရှင်းမှာဒွေမေဘိတ်ခွေအန္တာကစလိုက်ပဲအဲအဲ့ဒါတော့နေခင်းညမှာစအခုအဲ့ဒီဟာလေးဖြစ်ပေါ်လာပုံကိုသဘောပေါက်ဖို့အတွက်ဒီမြတ်စွာဘုရားရဲ့ခုနောက်ဆုံးဘဝပေါ့နောက်ဆုံးဘဝဖြတ်တန်းလာခဲ့တဲ့ အခုမိဂရာကိုမရောက်ပြီသူရဲ့ဘဝခီးလေးကိုနည်းနည်းမှန်းကြည့်ပါအလုံးကြားဖို့ပါတယ်နော်အဲကပိလောပြည်ကသုဒ္ဓောနာမင်းကြီးရဲ့မိဖုရားကောင်းကြီးမေရောမာယာဝမ်းထဲမှာပဋိသန္ဓေနေခဲ့တယ်ဘယ်နည်းကတော့အသိအရေးမကြီးဘူးနော်ဘယ်နည်းကနေနေသူလူပြေရောက်လာပြီဆိုကျွတ်တော့ဒါပထမဝမ်းသာကြပဲအဲ့တော့ပြီးတော့မဟာသဂရ68ခု ဘယ်နေ့တော့မစုံလားပြေဘာနေတော့အဲတောက်ကြနေမှာ ဖွာတယ်အဲ့တော့ဖွာတဲ့အချိန်မှာပဲစားတဲ့မှာတော့အများကြီးဖွဲ့ထားပါတယ်ဗျာဒီတပြိုင်နဲ့ပေါ်ပေါက်လာတဲ့ဖွာဘက်တော်တွေရောဘာတွေရောကိစ္စညောသိရေးမကြည့်ဘူးเนาะအဲ့တော့ဖွာလာပြီးတော့ခုနှစ်ရက်ရှိတော့သူ့မယ်တော်ကတော့ဆုံးသွားတယ်ဒါဘုရားအလောင်းမယ်တော်တို့ရဲ့ထုံးစံပါပဲဘုရားအလောင်းကိုပြိတ္တန်တွေနေလို့ तू ကသေသွားတာမဟုတ်ဘူး ဘုရားလောင်းတို့ရဲ့ကြည်ခြင်း၅ပါးထဲမှာသူပရိသူ့ကိုမွေးဖွားပြီး9ရက်ပဲအသက်ရှိမဲ့မိခင်လောင်းကိုရွေးရတယ်။ဘာဖြစ်လို့ဆိုတော့ဘုရားလောင်းကိန်းအောင်သွားတဲ့ဒီဝမ်းတိုက်ဟာဇေဒီထိုက်သွားတယ်။နောက်ထပ်ယောက်ျားတစ်ပါးကသွားလာပြင်မလို့မရတော့ဘူး။အဲ့ဒီအဖြစ်ကိုလွတ်ဖို့အတွက်ဘုရားလောင်းကကြည်ပြီးတော့ရွေးခဲ့တာ။အဲ့တော့ဘုရားလောင်းကိုမွေးရလို့မွေးတော့9ရက်နဲ့သေသွားတာမဟုတ်ဘူး။9ရက်မဲ့သေမဲ့မွေးတော့ကို ဖះလောင်းကအရင်ကရွေးပြီးတော့ရောက်ခဲ့တာအဲ့ဒီပြီးတော့မိလေးတော်ကောသမီးကဆက်ပြီးတော့ဝိဇာတွေအလုံးသိတယ်ဒါသုတ္တောနာမင်းကြီးသုတ္တောနာမင်းကြီးကဦးဇင်းတော်ဘုရားဘာသာတွေကတော့ကပိတဝုတ်ပြည်ကြီးကတကယ်နတ်ပြည်လောက်နေပါအဲ့လိုထင်ပြီးတော့ဖះလောင်းစံတဲ့နန်းတော်တွေကိုလည်းနတ်ဘုံနန်းနန်းကြီးလို့တော်တော်များများဖွဲ့ကြတာပဲသုတ္တောနာမင်းကြီးရဲ့နိုင်ငံကြီးကလည်းအေယာမနိုင်ငံကြီး အဲ့တော့မြတ်သောမင်းကြီးတို့ကတော့ခေါ်ပါတယ်ရည်ကြီးမှုရအဲ့လိုထင်တာမဟုတ်ဘူးအဲ့ဒီနေရာလေးကကောသလမင်းကြီးရဲ့ပိုင်နဲ့ထဲမှာသူတို့ရှိရာတကြီးတစ်ပိုင်နယ်မြေလောက်ပဲရှိပါတယ်ဟိုအိန္ဒိယဖျားဖို့သွားပြတဲ့လူတွေဆိုရင်သိလိမ့်မယ်နော်အဲ့ဒီ Rohini ဆိုတဲ့မြစ်လေးဘလောက်သေးတယ်လဲဆိုရင်သူတို့ညီနောင်၃ပြည်တော်ရှိပါတယ်ကပိလဝတ်ရဲ့ဒေဝတာရဲ့ဟိုဘက်ကကောရိတာရဲ့ဒေဝတာနဲ့ကောရိတာကြားထဲမှာဒီမြစ်ကလေး ဘီကထဲမှာပါတာအဲ့ဒီမြစ်ကလေးကိုတစ်ဖက်စီးဆယ်ဆယ်လိုက်လို့ရှိရင်ဒီနှစ်နိုင်ငံကရေတွေကိုဒီလေတွေကိုရေအလောက်သွင်းနိုင်တဲ့ဆယ်ကလေးတစ်ခုကရေနဲ့နှစ်နိုင်ငံရဲ့ level တွေရေအလောက်သွင်းနိုင်တယ်ဆိုရင်ဒီ level ရဲ့ပမာဏဟာပမာဏကသတိတစ်ပိုင်းနေမြေကြီးကြီးလောက်မရှိပါဘူးနေမြေအသေးစားလောက်ပဲရှိတယ်ကပိလောက်လည်းအတူတူပါပဲ အဲ့တော့သူကဘာလုပ်လဲဆိုတော့ကောသရမင်းရဲ့လက်အောက်ခံဖြစ်တဲ့အတွက်ကောသရမင်းကြီးကိုအမြဲတမ်းသွားပြီးတော့အခွန်ဆက်ရတယ်။သွားအယိုသေးပေးရတယ်ပေါ့ဗျာ။အဲ့ဒါသူတော်တော်မင်းကြီးကကြီးတယ်ကောသရမင်းကြီးကတိတ်ပြီးတော့ဟိုမကွာပါဘူးအဲ့ဒီတုန်းကဖျားလာမွေးတဲ့အချိန်မှာသူလည်းအသက်စိတ်20မင်းပေါက်စားလည်းဖြစ်မှာပါ။သူ့သွားသွားပြီးတော့ရှေခိုးရတာသူကမကျေနပ်ဘူး။ဒါဒါဒီဖခင်တရားကိုခံစားခြင်း အဲ့တော့သစ်သားကလည်းသူများတဲ့ထူးထူးခြားခြားတွေမွေးလာတာဆိုတော့သူ့အားကိုရပုံသားတွေခေါ်ပြီးတော့ပေါ့နော် prophet တွေ prophet တွေခေါ်ပြီးတော့ကြည်ကြသလားဆိုတော့ယောက်ျားများတို့ရဲ့လက္ခဏာတွေနဲ့ဟာယောက်ျားများတို့ရဲ့လက္ခဏာတွေဆိုရင်ဘာဖြစ်မလဲဟာဖတ်ကြတော့မအောင်ဆိုတော့အဲ့တော့ကပုံသား၈ယောက်လို့ပြောပါတယ်ဒီကုဏ္ဏညာတော့ပါဝင်ပေါ့အဲ့ဒီမှာအဲ့ဒီပုံသားတွေကဗမာပြည်ပွားလာတော့မသိဘူးသူတို့ခွတ်တုပ်ပုံသားတွေလည်းပါတယ် အမှန်ပြောတဲ့ပုံနဲ့ခွားတုတ်တွေကတော့ဝင်းမသေးတုတ်မကြိုးပြောရမလားမသိဘူးအဲဒီပုံလက္ခဏာရှိလို့ရှိရင်ဒီသုတ်တော်နာမည်ကြီးကတာတကယ်အဆုရတဲ့မင်းဖြစ်ချင်တာကို तू ကဒီကောသရလက်အောက်ကဖြစ်နေတာမကြေမနပ်ဖြစ်နေအဲ့ဒါသိတဲ့ခါကျတော့ဟာစစ်ကြောရေးမင်းလည်းဖြစ်နိုင်ပါတယ်လူလောကထဲနေမယ်ဆိုရင်တော့အဲလူလောကထဲကထွက်မယ်ဆိုရင်တော့ဖះလည်းဖြစ်နိုင်ပါလေဟာတော်တော်သဘောကျသွားတာ သူနားထဲမှာစကြဝဠာမင်းဖြစ်မယ်ဆိုရင်အတန်ပဲကြားကြတာဆွရှာစီဟာသမ ्या ထောင်တော့လားပါတော့မသိပါဘူးအဲဒီတော့ကတော့အဲကိုနေညာကြားတဲ့ခါကျတော့သူများရဲ့လက်ညှိုးနှစ်ချောင်းမထောင်ဘူးတစ်ချောင်းနဲ့ထောင်တာပဲဘာလဲမင်းတစ်ချောင်းမှာဆိုတော့လက္ခဏာကိုကြည့်ပါလေခြိခဏလက္ခဏာအကုန်ပါပဲလက္ခဏာဆိုတာလက်ဝါးပေါ်မှာထင်တဲ့အကြောင်းပြောတာမဟုတ်ဘူးနော်လက္ခဏာဆိုတာတစ်ကိုယ်လုံးရဲ့သိတာထင်ရှားတဲ့အမှတ်အသားတွေနော် အဲ့ဒါလိုကြည့်ပါတဲ့စကြဝဠာမင်းဖြစ်မဲ့ပုဂ္ဂိုလ်ဟာတလောက်တင်တင်ရှားရှားရှိဘူးအထူးသဖြင့်ခြေပွားမှာဆိုရင်တကယ်ကိုလူရေးချစ်ထားသလောက်တင်တင်ရှားရှားကြီးဖြစ်နေတာကိုကြည့်တယ်ဒီပုဂ္ဂိုလ်ဟာတပ်ပညုဖရာစင်စစ်ဧကံဖြစ်မယ်ဒီတနည်းပဲရှိပါတယ်ဆိုတော့ဟာဘယင်ဟူသည်အခက်ကြောင်ကြောင်ကြီးပဲအဲ့ဒီနာကုဏညကိုထုတ်တာဘာမှုတော့ဆိုတော့ဟုတ်တာပြောမှုပဲဟုတ်တာပြောမှုကဘယ်ဘယင်ခဲ့မဆိုအာနာရှင်ခဲ့မှာ အဖြစ်ကြီးတာကြီးပဲเนาะအဲ့လိုဆိုတော့ကတော့ရှင်မဒီမှာဇာထက်တိုင်းမှာဗျာချို့လည်းအပူတော့ပါမှာပေါ့အဲသူကလည်းထွက်သွားပါတယ်နော်အဲ့လိုနည်းနဲ့ဒါပေမဲ့သူပြောတာကိုတော့သုတ်တော်နာမညာနားရမထွက်ဘူးဘယ်နေ့မှထွက်မှာလည်းပါတယ်သူ့ဟိုသူနာသူသေးနမိတ်ကြီးလေးပါမြင်ပြီးတော့ထွက်မှာတော့ဘာတော့ဟောသွားတာအဲ့လိုဆိုတော့ဘာလို့လဲဆိုတော့စာထဲမှာပါတာပဲဟုတ်ဖို့တော့မသိဘူး သူ့နန်းတော်ရှေ့မှာသူလူအိုတွေဖြန့်သွားဘူးလူနာလည်းဖြန့်သွားဘူးအတုပလည်းအဲ့နာတိုင်းမပေါ်ပါဘူးလေဘုန်းကြီးများဆက်ကလာမယ်ပုံတော့မပေါ်ပါဘူးဟောဒီဒီပိတ်ကြီး၄ပါးကိုသူကကြောက်တာဘူးအဲအဲ့လိုနေခဲ့ပြီးတော့မှအသက်16နှစ်လောက်ရှိတဲ့ခါကျတော့အကြားထဲမှာသူ့လဲတော်မင်္ဂလာလုပ်ပြီးသေးတယ်လဲတော်မင်္ဂလာလုပ်တယ်ဆိုတာလည်းပဲထုတ်ကန်တိုင်းမှာပဲအနာရှင်တွေလဲသမားတွေကိုမြောက်ပြီးတဲ့အလုပ်ပါပဲ သူတို့ဘာရောပြီးတော့ပါတယ်လို့ပါလို့အဲသူတို့လည်းထုံးနေကြတော့သွားရှုပ်တာပါပဲဘာမှလည်းကြွေးပုံတော့မရပါဘူးဒါပေမဲ့မင်းငန်းမင်းသားနဲ့ထွက်တယ်အဲ့ဒီကိုအဓိကကတော့ဒီသိသိတ္တထကိုပြတယ်အဲ့တော့ဒီတိုင်းပြည်ကိုအုပ်ချုပ်မဲ့ပုံကိုတယောက်ဟာပြည်သူကိုဘယ်လိုလှည့်စားရတယ်ဘယ်လိုဖြည့်ရဖြန်းရတယ်ဆိုတာသင်တာသူမြောက်ပေးတဲ့ဟိုမှာနေဘူးဇခါထဲမှာယုံတာလေအဲ့လိုလဲမင်းလည်းတတ်အောင်ဆိုပြီးတော့တားကိုအဲ့ဒီ သူရဲ့ဒီမြစ်ပါနေမျိုးမျိုးညာနေမျိုးမျိုးသင်တာပါပဲဒါဘုရားသိတ္တမင်းသားသွားကိုမကြည့်ဘူးလေအဲသူရဲ့ဘိုင်းအောက်မှာထိုင်ပြီးတော့နေရင်ကအဲ့မှာငြိမ်လွန်းပြီးတော့သူရဲ့ပါရမီတက်ခံရအာနာပါနဝင်စားရင်ဇန်တောင်ရတယ်လို့ပြောပါတယ်နော်အဲအဲ့ဒါလေးလည်းအလုံးကြားဥပါတယ်အဲအဲ့ဒီအဲ့ဒါလည်းစိတ်ဝင်စားဘူးနန်းတော်ကပြန်တော့လည်းစိတ်ဝင်စားဘူးဘေးကတော်တော်စိတ်ပြက်နေ သူကတိုင်းပြည်ကိုစိတ်ဝင်စားပြီးစကြော်ရေးမင်းဖြစ်ရှင်သူသားကဓာရီလုံးလုံးစိတ်ဝင်မစားကြည့်လိုက်တိုင်းတွေးတွေးနေဆိုတော့သူ့အမကြီးဟိုပြောပြတာငါသားငါဖြစ်ရှင်တော့တခြားစီပဲသူ့စိတ်ကအမြဲလေးနေတယ်လေလွတ်နေတယ်ဟုတ်လားအမကြီးတွေကအရှင်မင်းတကွန်လိုလေလွတ်နေရင်နီးကအလွယ်လေးပဲဘာလို့ဆိုလွတ်နဲ့ တကောင်ကိုကျိုးနဲ့ချီသလိုသူ့ကိုလည်းကျိုးနဲ့ချီပြလိုက်မလုပ်ပါဘူးလက်ထပ်ပေးလိုက်ပေါ့ဆိုတော့အဲ့ဒါအဲ့တော့အသက်16နှစ်ရှိပြီအဲတော်တရားနဲ့လက်ထပ်ပေးပါတယ်အဲ့မှာဌိနန်းစီစိတ်ဟိုຫນွေမိုးဆောင်ရာတွေ၃ခုစံစားတဲ့နမ၃ဆောင်ဒါလည်းသိပြီးတော့တခန္ဓနာကြီးပဲသူတို့ထင်ပေမဲ့အဲ့နမ၃ဆောင်ဟာယတတထေသာခံစားရတဲ့နမ၃ဆောင်နဲ့အတူတူပါပဲຫນွေမိုးဆောင်ယတတထေသာနဲ့ ကုသိုလ်နဲ့တိတ်တတ်တာနေတာတော်တော်တူတယ်ခံစားရတဲ့စိစဉ်ချမ်းသာနေမိုးဆောင်ပြတ်တာ၃ဆောင်ရှိတာလေတူပဲဟုတ်လားဒီတကောင်ရမှာဖျော်ပြင်းနေတဲ့မိန်းကလေးတွေကိုတုတ်တံပြန်ပြစ်ထားတဲ့အတုဝအလောင်းတွေလို မြင်ပြီးတော့ထွက်သွားတာချင်းနဲ့အတူတူပဲအဲသူတို့ချင်းကပါရမီဖြည့်ခဲ့တော့မှလည်းဒီအတုပချပေးတဲ့အလုပ်တွေလုပ်တဲ့လုပ်ခဲ့တာချင်းတူပါလိမ့်မယ်ထားတော့အဲ့လိုထားတော့ နည်းနည်းတော့မေ့သွားတယ်လို့ပြောပါတယ်ဘလောက်မေ့တော့ဆို73နှစ်လောက်ညီပါမေ့တယ်သူ့အသက်29နှစ်လောက်ရောက်ပြီဆိုတဲ့အခါကျတော့တဲ့ဥယျာဉ်နဲ့လဲတယ်ဥယျာဉ်အကြည့်သွားတယ်ပေါ့ဗျာ vacation ထွက်တာပါပဲမှာတော့သူ့အမတ်ဘယ်သူလဲစန္ဒအမတ်နဲ့ပထမတစ်ကြိမ်ထွက်တော့ဘာတွေ့လဲသူ့ဟိုကိုတွေ့တယ်အဲ့မှာမိတ်ဆွေကောင်းအမတ်ကောင်းဒါလည်းတော်တော်လိုတယ်ဆိုတာအဲ့ဒါဆိုတယ် အဲ့ဒီဆန္ဒကဒီယဟန်ပြလာတဲ့မှာဂျက်ကကနေပဲပဲသိထတာပုံမှာတော့အတော်ကောင်းတာမလိမ့်ဘူးဘာကောလဲသူ့အိုးဘာလို့အိုးတာတော့မွေးလာလို့အိုးတာပေါ့ပြက်ပြက်ပဲအဲ့ဆိုငါရောဒီလိုပဲလားအရှင်မင်းသားလည်းမွေးလာတယ်ဒီလိုပဲပေါ့အဲသိပြက်ပြက်ပြန်လာတယ်ဟမ်မွေးလာပြီးအိုးတဲ့သဘောရှိတယ်မွေးလာပြီးအိုးတဲ့သဘောရှိရတဲ့ဒီလူတွေဟာ ဒီလိုအိုးတဲ့ပစ္စည်းတွေကိုပဲရှားနေတော့မယ်လားဆိုပြီးတော့အဲသူ့ခမည်းတော်ကြီးအပါဝင်အလုံးလောကကြီးပေါ့နော်အဲကိုကတနေ့ကျရင်အိုသွားမှာကိုများအခုကြီးအမြဲမခံရတဲ့အိုမဲ့ပစ္စည်းတွေကိုရှားဖွေသိသိတယ်အိုမဲ့ပစ္စည်းတွေဆိုတာတက်ရှိတွေရောတက်မဲ့တွေရောပါပါတယ်ဟိုဒကာကြီးတို့ဒါသဘောရနာထောင်မှာနော်အဲ့တော့စိတ်ထဲမှာတော့အဲ့လိုစိတ်တော့မအောင်မေးပါနဲ့နော်အင်္ဂါတော်ကြီးတွေကိုအဲ့လိုသွားပြီးတော့ သဘောထားရင်နိဗ္ဗာန်ကပင်မမသိဘူးဒီဒီကဥပုပ်ထွက်မှာတမင်ငတ်ဖို့ကတော်တော်နေစတဲ့အန္တရာယ်နော်တခါသွားတယ်ပြန်လာတယ်အဲ့လိုတွေးတယ်နောက်တစ်ခါသွားတယ်လူနာကိုတွေးတယ်ဒီတိုင်းပဲဖြေတာပါပဲဘာဖြစ်လို့နာတော့မွေးလာလို့ပဲဟိုတခွန်းနဲ့ပဲဒါလည်းဥစဉ်တို့ဒီမောဂပိသတ်တွေအတွက်ပိတ်ဆန္ဒဟုတ်ပါဘူးဇာတိပစ္စယသရမရဏတောကပရိဒေဝငွေဝကျွေးရပါအရေအကုန်လုံးဟာအရှိခံကပါတော့ ဇာတိပစ္စယမွေးဖွားလာလို့ပဲဖြစ်လာလို့ပဲအဲဆိုဟာဒီလိုနာမဲ့ပုံကိုယ်တွေကနာတဲ့ပစ္စည်းတွေကိုပဲရှာပြီးတော့အဲ့ဒါချမ်းသာလို့ပြောတော့မရလားဆိုပြီးတခါပြန်လာတယ်နောက်ကြတော့ပါတော့နောက်တစ်ခါထပ်သွားတယ်သေတဲ့ပုံကိုယ်တွေရောလဲအဲ့ဒီတိုင်းပဲဖြေတာပါပဲဘာလို့သေတာတော့ဟာဆိုရင်မွေးလာလို့သေတာတကယ်ကြီးအခုမိုးကုတ်ပိသားတွေကလူတွေသေကြတယ်ကဘာလို့သေတာတော့ဆိုရင် ဟုတ်တယ်အဲ့ဒါဟာပရိစ္ဆသဘောပါရအမှန်ပဲဘာယောဂါကြောင့်ညာယောဂါကြောင့်ဒီဆိုတာကတော့လောကတမတ်ချက်ပဲတကယ်တော့ဝိညာဉ်နဲ့သိကြတာပါပဲအဲ့ဆိုတော့ထုံးတာတက်မေးတာပါပဲငါခေါ်လားတယ်ပြောတယ်ဟာရှင်မင်းသားလည်းမွေးလာတာပဲဘာဖြစ်တော့သိရပါဟာသေပဲလူတွေကသေစရာပစ္စည်းတွေရှာပြီးတော့ဒီလိုကြီးပဲမေးမေးရောနေရတော့သပြီးသူစိတ်ပြက်လာတယ်နောက်လေးကောက်ပြန်သွားတဲ့ခါတော့ယဟန်ကိုတွေ့တယ် အဲသူကတော့ဘာတော့ဟာအရင်ပုံစံရင်းနဲ့မတူပါသူကတော့အဲ့လိုမိုးရအိုးရနာရသေရတာတွေကိုစိတ်ကုံလို့အဲ့ဒါတွေကလွတ်ရလွတ်ကြောင်းတရားရှာတဲ့ရဟန်းခေါ်ပါတယ်လို့ပါအဲ့ဒီနေ့မှာပဲသူတောတက်ဖို့ဆုံးမြတ်လိုက်တာအိုနာသေးလမ်းမလိုက်ခွင့်နဲ့ခုနယဟန်းရဲ့လမ်းကိုလိုက်တာဒီအထိသိပါတယ်။ဒါတော့အဲ့ဒီအထိဘွားရဲ့တပိုင်းမှာပဲအဲ့ဒီနေ့မှာ အသက်29နှစ်ပြည့်တဲ့နေ့မှာသားတော်ရာဟုလာလေးလည်းမွေးတဲ့နေ့လို့ပြောပါတယ်အဲ့ဒီနေ့မှာဘုရားလောင်းတော်ထွက်ခဲ့တယ်အဲ့တော့ဘုရားလောင်းရဲ့ဘဝပထမပိုင်းကဘာလဲဆိုရင်သူ့ပဝန်းကျင်သူတော်နာမင်းကြီးအပါဝင်လောကကြီးတစ်ခုလုံးဟာအာယုံ၅ပါးကာမဂုဏ်တရားတွေကိုအခုတော့လောကစကားနဲ့ပြောမယ်ဆိုအိုနာသေးပေါ့ဗျာဓမ္မစကားနဲ့ပြောမယ်ဆိုရင်ဘာလို့ဖြစ်ပြီးတော့ပြတ်သွားမယ်သဘောဒီပဲလို့ နားမလည်ရတဲ့အတွက်အခိုင်အမြဲတည်မဲ့နေစာသဘောမျိုးလူရဲ့ချမ်းသာကိုပေးနိုင်မဲ့ဒုက္ခသဘောမျိုးကိုကိုသဘောကြဖြစ်မယ်လို့ထင်တယ်အတ္တသဘောမျိုးထင်ပြီးတော့မလုပ်နိုင်ရတော့သိမ့်ပိုက်တဲ့နေမြေကြီးအဲ့တော့အဲ့ဒီလောကကြီးထဲမှာလောကရဲ့တတ်မှတ်ချက်ကဘာလို့ဆိုအဲ့လိုသုံးဆောင်ခံစားစရာအာယုံ၅ပါးပစ္စည်းတရားတွေများများပိုင်ရင်များများချမ်းသာတယ်ပဲ နင်းနဲ့ပိုင်ရင်တော့အဲ့လူကဆင်းရဲသူဘာမှမပိုင်ရင်တော့ငမွဲပဲအဲ့ဒီတုန်းကလည်းဒီတိုင်းပဲတတ်မှတ်တာပဲခုတော့ဒီတိုင်းပဲတတ်မှတ်တာပဲလောကကြီးမျက်စိလဲနေဆိုတော့အဲ့ဒါပြောတာပဲเนาะတကယ်တော့ဒါလေးကြောင့်ခွဲခွာရတဲ့အချိန်မှာတအီးငိုးနေတာတွေလည်းသိတယ်ကိုလည်းငိုဘူးတယ်ဒါပေမဲ့ဒါတွေရှိရင်ချမ်းသာမယ်လို့လည်းကိုရက်ကြီးအထင်လို့ပဲဗျတော်တော်အမှုကောင်းတော့ပဲဒီကြားဘာကန်းနေခေါ်အောင်လို့ဆို ဗျောင်းကြောင်းပြီးတော့ကန်းတယ်ဥစဉ်ဒီဘုရားရဲ့ရှင်နာဒီတို့လူပေါင်းဆရာတော်ဆေးရုံတော်မှာမီးလောင်နေတဲ့ဈေးပါလေအဲရတနာဘုံဈေးမီးလောင်နေနေရဥစဉ်ကရန်ကုန်ကဆရာတော်ဥစဉ်တို့ဆရာတော်ဆေးရုံတရားလို့ပြန်လာတာအစောကြီးပဲမကင်းရှင်းနိုင်တော့ကျွန်တော်မီးလောင်နေဘယ်မီးတမ်းမှလာမတတ်ဘူးမကုံမရှင်းဆောင်တယ်အဲ့ဒီမှာဟိုတော်တော်များများကတော့တွန်းလဲတွေနဲ့ဟောပါတွေရောဟိုလူတွေရောက်ရခနေတာ ဆိုင်ကယ်ရင်းနဲ့ကားရင်းနဲ့တိုးမိတိုက်မိဖြစ်လို့အဲ့ဒီပေါ်အလုပ်တွေကတက်ကြတာတယောက်နဲ့တယောက်လည်းစိတ်မဆိုးအားဘူးသူပစ္စည်းကိုပစ္စည်းရသလားဆွဲဖို့အဲ့ဒီချိန်မှာဟိုဘက်ကမကြည့်မင်လာပါတော့အဲ့ဒီအောက်မှာကျတော့ဒီချက်ကလေးတွန်းတဲ့ကောင်လေးအဲစိတ်ကလေးတောက်လို့ဒုနန္ဒာဘာလို့လဲသူတို့ရိုက်စားတယ်ဒီအချိန်မှာသူပစ္စည်းလွတ်အောင်တွန်းမှာဆိုဘယ်နာတွန်းပြရမလဲဆိုရင်သူတို့စိုက်ကြိုက်စေးရမှာပဲချမ်းသာတယ်သူတို့ ဘာလို့ဆိုဒီဈေးကြီးမိလောင်လို့ချမ်းသာတယ်ဟိုလူတွေပိုင်ရှင်ရှိတဲ့လူတွေဟာအဲပိုင်ဆိုင်သလောက်သူတို့မှတအားပြီးဆင်းရဲတာပဲအဲ့ဒါလည်းသိတယ်ဗျာကျွန်တော်ကနော်လက်တွေမှာဆင်းရဲပဲသိတယ်မစိတ်ထဲမှာတော့ဘလို့ထင်တော့ချမ်းသာလို့ထင်တော့မယ်အဲ့ဒီနယ်မြေမှာ तू ကျင်လဲရတယ်ပထမပိုင်းသူတို့ကြောက်ကတော့အာယုံ၅ပါးကာမဂုဏ်တရားတွေကိုများများရှာများများသိသိပြီးများများ ခံစားနိုင်မှချမ်းသာกว่าလို့ဆိုတဲ့ဘဝအဲ့ဒါကိုတံဝေကရပြီးဟမ်းမြင်တဲ့အခါဘယ်ရောက်သွားတယ်ဆိုတော့ဥရဝေလာတော့ဒါတိုင်းမရောက်သေးဘူးဗျနော်တောထွက်ပြီးတဲ့အခါအဲဝေသလီနယ်စပ်မှာရှိတဲ့အာလာရဆိုတဲ့ရသေးရှိရောက်တယ်သူကတကယ်နာမည်ကြီးတာပါနာမည်ကြီးတယ်သူတော်ကောင်းလည်းဟုတ်တယ်အာလာရကဖျားမဖြစ်သေးပေမဲ့သူ့မှာယုံကြည်လောက်တဲ့ ဂုံတိတ်ကရှိပါတယ်အရရကြီးကိုဘုရားလောင်းရောက်သွားတဲ့အခါသင်တရားပြလာဟုတ်တယ်အဲသင်တရားကိုကျွန်တော်တို့ကျွန်တော်ကျင့်လို့ရမလားကျင့်လို့ရတယ်ငါပြောတဲ့အတိုင်းသာကျင့်ရင်ငါသိတယ်လို့မင်းသိမယ်အဲ့တရားတစ်ခုမှာငါပြောတဲ့အတိုင်းကျင့်ရင်ငါသိတယ်လို့သင်သိစေရမယ်ဆိုတဲ့အမှတ်ကန်ချက်ရှိရင်ဒါဆရာကောင်းမယ်ဘာလို့ဆိုတော့သူဟာရှင်းတဲ့ပုံကိုမဟုတ်ဘူးတကယ်သိတဲ့ပုံကိုအဲ့ဒါကျင့်လိုက်တယ် သူအာကိစဉ္ညာရဏဇံအတိရတယ်ဒါလည်းပဲတာနာမကာလမှာတော့အမြင့်ဆုံးခီးပါပဲเนาะသီလသိက္ခာတဲ့တမာရိသိက္ခာအထိသိက္ခာ20တော့ရှိတာပဲသူတကယ်သိတယ်အဲခဏလေးနဲ့သိသွားပါတယ်လေဘုရားလောကသိသွားတော့အဲ့ဒီအလားလားရဲ့တိကတာသဘောကြတယ်ငါတော့ကွာဒီဒီဇံရဖို့အကြာကြီးကျင့်ခဲ့ရတာသင်ကအခု အချိန်တူလေးနဲ့ရတယ်သင်သာဒီဆက်ပြီးတော့ လုပ်လိုက်ရင်ငါသာသာတအားကြီးကိုတွတ်တွတ်သွားမှာဒါလည်းသူ့သာသနာပဲသာသနာဆိုတာအဆုံးပါပဲဒီအာကအာကေစဉ္ညာရဏဇံအထိလည်းသူ့အဆုံးပါပဲအဲ့တော့ပိဿတဝက်ခွဲချုပ်ပြီးတော့တွဲလှုပ်လို့ရပါလို့အဖော်ညှိတယ်တင်းတဲ့ငါနဲ့အတူတူပါပဲဆိုတော့ဒါချင်းမြောက်တဲ့တဲမှာအတော်ရှားပါတဲ့ချင်းမြောက်မှုတမာနတ္ထတာလို့ခေါ်တယ်ကိုနဲ့ထပ်တူ ပြုတ်ပြီးတော့ချင်းမြောက်တာဟုတ်ပြီဒီဇိုင်းရတာဘာဖြစ်မလဲအာကေစဉ္ညာရဏဆိုပေါ့ဇံ အာကိစဉ္ညာရဏပုံရောက်မယ်ပြီးတော့တက်တန်းပြည့်မဟာက6တန်းလောက်အသက်ရှင်ပါတယ်နေရာကြီးတော့မဟုတ်ပါဘူးเนาะအဲ့ဒီပြီးတော့အဲ့ဒီပြီးရင်တော့ဒီလိုပဲလွတ်ပြေးလာပြီးတော့သူလုံးငါတော့မွေးအိုနာသေးပေါ့ကွာဆိုတော့ဟာဒါအတွက်ရှာတာမဟုတ်ဘူးအဲ့ဒါဒီလုံးဝအပြည့်လွတ်တာကိုရှာမယ်ဆိုပြီးသူစွန့်သွားတယ်နတ်တအုပ်ဝေသာလီပြည်ထဲမှာရှိတဲ့ဥတကရှိရောက်တယ်အဲ့ဒီပုံကိုယ်တွေရှိတဲ့နေရာကိုဥစ္စာတောင်ပိုင်းဗုဒ္ဓဘုရင်မှာပြတာမဟုတ်ပါဘူးမြောက်ပိုင်းဗုဒ္ဓဘုရင်က အာလာရကအာလာရကဝေသာရီထဲမှာရှိတယ်အချွေရန်တပည့်300နဲ့နေပါတယ်ခုနဥဒကကရာဇကျိုပြည်ပိုင်တဲ့မဂရပိုင်တဲ့ရာဇကျိုနယ်ထဲမှာရှိတယ်တပည့်အချံရန်900လောက်ရှိတယ်လို့ပြောပါတယ်အဲသူရှိရောက်တော့ရာမဗုဒ္ဓောတဲ့ဆရာကြီးရာမရဲ့တပည့်သားပေါ့ဥဒကသူရှိရောက်သွားတဲ့ခါကျသူလိုပဲဒီလိုပဲကျင့်လာဆိုတော့ အရအကျင့်နဲ့ငါပြောတတ်တိုင်းကြည့်လို့တော့ငါသိတတ်တိုင်းသိမှာပဲသူလည်းရဲရဲပဲဟာသူတို့ဆိုရင်ဒီဒီပုဂ္ဂိုလ်လည်းစိတ်ချရတဲ့ဆရာပဲသူအဲသင်တယ်ကျင့်တယ်သူကအထက်မှာဘဝလို့ခေါ်တယ်နော် အမြင့်ဆုံးဇန်လမ်းမှာအထိတ်ဆုံးဖြစ်တယ်နေဘတညာနာတညာနာဇန်တိရောက်တယ်သူခဏလေးနဲ့ရတယ်အဲ့လိုရတာဘာဖြစ်မလို့အဲ့ဒါအမြင့်ဆုံးအထက်မှာဘဝ30ဘုံတွေကအမြင့်ဆုံးဘုံရောက်မယ်ဟုတ်ပြီရောက်ပြီးတော့ဘာဖြစ်တော့ အဲ့မှာတမတဲ့တတန်းအထိကြာကြီးနေပြီးတော့သူတို့ကလွတ်ပြေပြန်လာပြီးတော့မွေးဥနာမွေးဥနာတွေဘာဒါသူရှားနာမဟုတ်ဘူးလွတ်မယ်အလွတ်ရှားတာပြီးတော့သူတို့ကလည်းစွန့်ခွာပြီးတော့မှဥရဝေလဘက်ကိုသွားတယ်အဲ့ဒီကြတော့တဲ့ဖះလောင်းမှာသူ့စိတ်ထဲမှာဥပမာသုံးခုထင်းလာတယ်တဲ့ပထမဆုံးကအခုခုတ်ခံစားတဖန်သား တစ်သုံးသူစားထဲမှာတစ်သားကိုရိုးတစ်သားမဟုတ်ဘူးတဖန်းသားကိုပြောတယ်ဘာလို့လဲဆိုတော့တဖန်းသားကအခွန်ဟောဘာဟောစူဆိုပြီးတော့အနှစ်လည်းမရှိဘူးတကောလုံးဆိုတယ်အဲဒါကြောင့်ဂိုင်းကျိုးဆက်ရတဲ့တစ်ပင်ကိုသူများအနှစ်မရှိဘူးတော့တဖန်းသားကအဲ့ထဲမှာအပွားဆုံးအဆိုးဆုံးအခုခုတ်ထားတဲ့တပန်းသားကြီးတခုဟာပင်ရည်ကလည်းစိုးနေတယ်ပင်ရည်မချောက်သေးဘူးပေါ့ဗျာအဲပြီးရင်ရည်ထဲလည်းနှစ်ထမ်းပဲ ဆိုရင်တဲ့သူ့ကိုတခြားသက်သုံးတစ်ခုနဲ့ပုတ်တိုက်ပြီးဖြစ်စေဒါမှမဟုတ်သူလိုတတုံးအချင်းချင်းပုတ်တိုက်ပြီးဖြစ်စေဘယ်နည်းနဲ့မှမီးမပွတ်နိုင်ဘူးတဲ့ငါတို့လူတွေဟာအတွင်းကလည်းကိလေသာအဆိုတတ်တယ်ဒါပင်ရေပေါ့အဆိုတတ်တယ်ရှိတယ်အပြင်ကလည်းပဲကိလေသာတွေကိုဆွတ်ဆူစေတဲ့အာယုံ၅ပါးကာမဂုဏ်တရားတွေနဲ့ပြောနေမယ်ဆိုရင်ဉာဏ်မိဘယ်တော့မှတောက်ဖို့ မလွယ်ဘူးလို့သူဆုံးဖြတ်တယ်ဒါကြောင့်ပရမဆုံးသူဟာအတွင်းကအစိုးတက်ကိုသူ့ဟာသူဆုံးဖြတ်ချက်နဲ့ရက်လိုက်တယ်ငါဘယ်ဟာကိုမှ မတွေ့တာတော့ဘူးအဲ့ဒါအတွင်းအစိုးတက်ရက်လိုက်တာပေါ့နော်အဲ့လိုနဲ့တောထွက်တော့တောထဲမှာတော့ထုံးစံတိုင်းမှာပဲတောထွက်တဲ့ပုံကိုယ်ရဲ့အဇာဟာရဆိုတာတသိဝလံရှာပြီးတော့စားမှာပါပဲဘုရားအလောင်းရည်တည်လဲ ရောက်ခါတော့သူလိုကိုလိုစားမှာပါပဲဥရဝေလတောသရာအဲနေရင်သာမြစ်ဘေးမှာပါပဲတော်လဲတာရတဲ့နေရာလေးပါပဲအခုတော့ထတော်လေးလောက်ပဲရှိတော့ဒီမှာအဲဒီဆိုပြီးတော့ခုနဥပမာမှာလေဒုတိယမြောက်ဥမာထပ်ပြီးပြီးတော့မြင်တယ်တဲ့အဲ့ဒါပါဆိုတော့တစ်တုံးတစ်ခုဟာအတွင်းကပင်ရေအဆိုးတော့မရှိဘူးဒါပေမဲ့အပြင်ကရေထဲမှာ နှစ်ထားတော့မယ်ဆိုရင်သူလည်းမီးမတောက်နိုင်ဘူးအဲကြောင့်ခုလည်းပဲငါအတွင်းမှာတော့အတွင်းကတော့အာယုံ၅ပါးကာမဂုဏ်တရားကိုနှစ်သက်တဲ့ကိလေသာတွေကိုငါချိုးနေတယ်ချိုးနေတယ်ပယ်တော့မပယ်နိုင်ဘူးချိုးနေထားပြီမဲ့အပြင်ကဒီအာယုံနေပေါ့ဟိုရဟန်းတို့ရဲ့အစားအသောက်ပစ္စည်းလေးပါဆိုတော့လေအာယုံနေပါပဲเนาะအဲအဲ့ဒါတွေရှားနေမယ်ဆိုရင်ငါရေထဲနစ်နေတော့မယ်ရေထဲနစ်နေတယ်ကမင်းမတောက်နိုင်ဘူးအဲ့လိုရင်းနဲ့တဖြည်းဖြည်းအစားအသောက်ဖြတ်တယ် အဲတော့အတွင်းကပင်စီတတ်နဲ့တူတဲ့ကိလေသာကိုလည်းဖြတ်တယ်အပြင်ကရေနဲ့တူတယ်အာယုံ၅ပါးကာမဂုဏ်တရားတွေကိုလည်းဖြတ်တယ်အဲ့လိုနည်းနဲ့ကျင့်တယ်အဲ့တော့ဘုရားလောင်းဘာလို့ဒုက္ခရစရိယာကျင့်တာလဲဆိုတာအဲ့ဒီနမိတ်ခုနှစ်ခုရှိမနော်သုံးခုမြောက်ကပါရှင်ဆိုတော့တရားတစ်ခုက အတွင်းကလည်းပင်ရေ6ခမ်းပဲအပြင်ကလည်းဘာရေနဲ့မှမစွတ်မစွတ်ကောင်းမဟုတ် သုံးပုံတင်ထားမယ်ဆိုရင်သူ့မီးရှုပ်မီးပြိုးရင်လည်းပဲတောက်လွယ်မယ်ပေါ့သူတို့ချင်းပွတ်တိုက်ပြီးတော့လည်းမီးပွင့်လည်းပဲပေါ့တခြားမီးပွင့်စေတဲ့အရာဝတ္ထုတစ်ခုနဲ့ပွတ်တိုက်ရင်လည်းပဲမီးလောင်မီးဆွဲနိုင်သလိုငါအတွင်းကလည်းတွေ့တာတက်မဲ့တဲ့ကိလေသာတွေကိုလျှော့ထားမယ်အပြင်ကအာရုံ၅ပါးကာမဂုဏ်တရားအစူတတ်တယ်လည်းကင်းအောင်လုပ်မယ်ဆိုရင်ငါညံမီးအမြန်ဆုံးတောက်မယ်အဲညံမီးတောက်က ဘာလို့ပြင်မှာဆိုကိရိတာအမိုက်တွေကိုရှို့မြတ်ပြစ်နိုင်တဲ့ညံမီတောက်လို့ပြောတယ်အာတာပီဆိုတဲ့ပုဂ္ဂိုလ်အဲ့လိုသုံးပါတယ်နော်ကိရိတာကိုလောင်မြက်စစ်တတ်သောလောင်မြက်စစ်လက်အောင်ကြိုးစားခြင်းလို့အဲ့လိုလည်းပါပါတယ်ဒါတော့အဲ့လိုမြင်ပြီးတော့သူဘာလို့တော့အစားအသောက်တွေလျှော့တယ်တဖြည်းနဲ့ဘလောက်ထိလျှော့ဖို့ကြိုးစားလဲဆိုလို့ရှိရင်အစားကိုမစားတော့ဘူးလို့အဲ့လိုကိုဆုံးဖြတ်တာလေဒါပေမဲ့အဲ့မှာတော့စားတတ်ပါတာပေါ့ဗျာ အဲနဘေးမှာရှိတဲ့နတ်တွေရုပ်ဆိုးနတ်တွေလည်းပါမောသစ်ပင်နတ်တွေနတ်တွေကလည်းသူကစောစောစီရာတီတီနတ်သတင်းတောက်တွေဗျသူဟုတ်သူတ္တရာနတ်ပြည်ကနတ်သက်ရွှေပြီးတော့ဒီကပိလဝုမေရမယဝံပရိသန်နေနေပရဟိတ်ဆိုတွေကရွတ်ပြေရောက်မှဖျားဖြစ်မှာကိုအဲ့တော့ဖျားဖြစ်တော့မှဆိုပြီးသတင်းလိုက်ထောက်နေတာအဲ့တော့သူကဖျားဖြစ်မယ်ဆိုတာလေအဲ့ဒီခေတ်ကဒီခန္ဓာကိုယ်ကြီးကိုပင်မနိုင်တော့အခုနဥပမာတိုင်းပါပဲ အတွင်းကအဆိုရောအပြင်ကအဆိုရောနှစ်ခုသလုံးတွေကိုကင်းမှမိတော့မှလို့စွဲနေတာဆိုတော့သူတို့လည်းလိုက်ကြည့်နေတော့ဖះလောင်းကလုံးဝအစာဖြတ်မယ်ဆိုတာဟာအစာဖြတ်လို့တော့မဖြစ်ဘူးအစာဖြတ်ရင်သေသွားမှာဖះမဖြစ်ခင်သေသွားရင်သူတို့စောင့်ရတာအလကားဖြစ်သွားမယ်ဆိုတော့အဲ့ကြတော့အကြက်ကင်တာသူတို့အဲ့အဲ့ဒါတော့မဖြတ်နဲ့အရှင်မင်းသားဖြတ်မယ်ဆိုရင်လည်းပဲကျွန်တော်တို့ကမွေးညင်းပေါက်ကနေပြီးတော့ နတ်တုတ်တာကိုသွင်းရမယ်အဲ့ရရင်အရှင်မင်းသားအချောင်သမားဖြစ်သွားမယ်ပေါ့နော်ဝဲနတ်တုတ်တာတွေသွင်းမှန်းသီလို့ तू အစားငတ်ခံတဲ့ပါရင်တက်တက်သတင်းလောက်ထားဆိုပြီးတော့နော်အခုခေတ်ကလည်းသတင်းလောက်ထားတယ်အများကြီးပဲဘာဖြတ်တယ်ညာဖြတ်တယ်ဆိုတော့အဲ့ဒါရောပါသမားအဲ့လိုချိန်ကြောက်တဲ့အတွက်ကြောင့်လုံးလုံးတော့မဖြတ်လိုက်ဘူးတဲ့ပဲပြုတ်ရည်တလက်ဆွမ်းဆိုတော့ဒီလက်တစ်ဖက်သူရှင်လက်ဖက်သားကလည်းတလုံးသာမရှိပါဘူးမရှိရှိရင်ွေးချမ်းတခါငှဲ့သွားတော့ အဲ့လောက်လောက်ပဲစားပြီးတော့အာထုတ်နေတယ်အာထုတ်တော့ဘာဖြစ်လဲဆိုတော့အာထုတ်တော့တဖြည်းဖြည်းအာကုန်သွားတာပေါ့ဟုတ်လားလူကအားလဲထုတ်နေတယ်အားဖြစ်စေမရှိဘူးဆိုတော့ကတော့စီမထဲမောင်းနေတဲ့အင်ဂျင်လိုပါပဲမိထမတော်ကန်ကောင်းပါပဲအဲ့လိုဖြစ်တဲ့အခြေအနေလောကကြီးထဲမှာသူကြုံရတာအဲ့ဒါဟာအဲ့ဒီဖျားပွင့်တဲ့ခစ်စီကလောကကြီးရဲ့နောက်ကံ လူအတိုင်းဝိုင်းနှစ်ခုပဲဘာလဲဆိုအင်အားတိတောင်လူပေါင်းနေတဲ့ပုံကိုယ်တွေကခုနအာယုံ၅ပါးကာမဂုဏ်တရားတွေကိုများများပိုင်နိုင်တော့ပိုင်အောင်စုများများကန်စားနိုင်ရင်ချမ်းသာတယ်လို့အဲ့လိုသတ်မှတ်ထားတဲ့ပုံကိုယ်တွေသူတို့ကအစားအတွက်ပဲအာယုံစိုက်တာပေါ့နော်အစားအတွက်အသက်ရှင်ဖို့နဲ့အာယုံခံစားဖို့ပဲအစားပေါ့ပါဠိလိုအာဇီဝခေါ်ပါတယ်အသက်မွေးဖို့ပဲအာယုံစိုက်တယ် အဲ့ဒီအတန်ဝိုင်းကြီးကတခုသူတို့ကတော့ရှင်းရှင်းပြောရရင်အဲ့ဒီခေတ်ကအဲ့ဒီခေတ်ကနေအခုဒီအိန္ဒိယရဲ့စီးပွားရှာရပ်တည်နေမှုဟာတော့အံ့ဖို့ကောင်းပါလေချမ်းသာတဲ့လူတွေကမော့ကြည့်လာအောင်ချမ်းသာပြီးတော့ဆင်းရဲတဲ့ပုံကလမ်းပေးမှာတကယ်ကိုဟိရိဥတ္တပဆိုတာဂုံတိတ်ခါတို့အဆက်တို့ဘာမှမသိဘူးအသက်ရှင်ရတဲ့ကိုအလို့ရတောင်းစားနေရတဲ့အဆင့်အဲ့လိုလောကကြီးတကယ်ကို ချမ်းသာတဲ့လူတွေချမ်းသာဖို့ဆိုဘယ်သူသေးသေးငတင်မာပြီးတော့ဒီလိုပုံကိုယ်တွေတော့စီးရနေလို့သူ့ကိုထိုက်တန်တဲ့အလုပ်ကိုကြွေးခြင်းမရှိဘူးသူကဇက်နဲ့နှိမ်ထားပြီးသားအနှိမ်ဆုံးဇက်တွေဟာတို့ဇက်မြင့်နေရဲ့ကြေးကျွန်ဖြစ်ဖို့မြမာမင်းကလူလောကတဲ့ကိုပို့လိုက်တာဆိုတဲ့သဘောမျိုးနဲ့ကိုဒီမတေအောင်ကြွေးပြီးတော့မနာအောင်ခိုင်းတာအဲ့ခေတ်ကသူတော်ကောင်းလို့ပြောတဲ့တထေးကြီးတွေ လည်းအတူတူပါပဲကျွံကိုတော့ကျွံလိုပဲသဘောထားပါတယ်နော်သူတို့နာမည်ကြီးတဲ့ရာဇကျော်သေးရဲ့ကျွံမပုံနာမနေ့ကင်းသူတို့ကျွံနေအတွက်မနေ့ကင်း breakfast ခွဲတာကဘာလဲဆိုတော့ဒီဆန်လော်နဲ့မှုံထားပြီးဆင်းရဲနဲ့ဆုတ်ထားတယ်ကျတို့အညာဖျားပွဲမှာဘာခေါ်လဲအနုစုတ်ခေါ်လားမသိဘူးပဲပဲမုံလေးတယ်အဲ့ဒါတဆုတ်စီပဲရတယ်ဒါကြီးတဲ့ချမ်းသာနေတဲ့တထေးကြီးပဲ ဖះကိုအလုံးကြီးညိုတဲ့ကိုတော်ကောင်းကြီးပဲဒါပေမဲ့သူကြည်ကျင်တွေကတော့ကြည်ကျုံမယ်အဲ့ဒီတိုင်းပဲသူတို့အိမ်ကရေအိုးမှာရင်တော့အဲ့လောက်အထိပဲအဲဒါပါတော့အဲ့ဒီအတိုင်ဝိုင်းကြီးတစ်ခုနောက်တစ်ခုကအဲ့လိုလောကကြီးရဲ့ဆက်စုပ်ဖွယ်ရာတွေကို မြင်တယ်အဲ့လိုပုံကိုယ်တွေနောက်ဆုံးတော့အိုတယ်နာတယ်သေတယ်အိုဘဲနာဘဲသေဘဲမှာငိုဘဲနဲ့ညီကုန်းချွတ်တာဘဲလို့တံခါးကရပြီးတော့ တောထွက်ကြတယ်တောထွက်တဲ့ပုံကိုယ်တွေကတော့ဘာလို့ကြလဲဆိုတော့တောထွက်တယ်ဆိုတာတောခိုတာပါပဲတောခိုတာဘာလို့ခိုရလဲဆိုတော့မြို့ပြကိုတော်လှန်ခြင်းလို့တောခိုတာပဲအဲ့တော့သူတို့ကတော်လှန်ရမယ်ဘာဘာတော်အောင်လဲမြို့ပြကလူတွေကအာယုံ၅ပါးကာမဂုဏ်တရားတွေများများရှာဖွေသိသိနိုင်ရင်ချမ်းသာတယ်ဆိုပြီးတော့ယူဆပေမဲ့နောက်ဆုံးတော့သူတို့မချမ်းသာပဲငိုဝဲနဲ့အဆုံးသတ်ရတယ်ဆိုရင်တို့ရဘာလို့အောင် သူကတော့ငိုပွဲနဲ့အဆုံးမတတ်လို့တဲ့အတွက်ရေပွဲနဲ့အဆုံးတတ်ဖို့ဆိုရင်သူတို့ကအရှာပြိုင်ရင်တို့ကအစွန့်ပြိုင်ပါဘာပြိုင်တော့အစွန့်ပြိုင်တယ်ဆိုရင်အစွန့်ပြိုင်တာဥစ္စံဘုရားလောင်းတော်ကနောက်ဆုံးပါတော့ပဲတလက်ဆွမ်းလောက်ပဲစားတော်ရည်စွန့်တာပဲအဲ့ရောကချမ်းသာလားဆိုတော့အချမ်းသာဘူးဘာဖြစ်လို့မချမ်းသာတော့ကံမှန်းကြည့်လို့ရတယ်နော် အဲသူတို့သူတို့တော်ထဲမှာအဲ့ဒီအရာစွန့်ပြီးတော့ပါလဲတော့တရားရှာနေမယ်တမ္မာသူတော်ကောင်းစစ်စစ်ဖြစ်ဖို့ဒါအဓိကတရားနဲ့ညီဖို့ဒါအဓိကဆိုပြီးတော့ရှာတာဒီဖျားလောင်းဘဝဆိုရင်တော့ဥရဝေလာက6နှစ်တာကာလကြီးလို့ပြောပြောလို့ရပါတယ်ဒါပေမဲ့တခြားနေရာတွေမှာလည်းပဲသူနည်းသူဟန်နဲ့သူအဲ့ဒီလိုပဲအစားအသောက်ချို့ရတတ်တဲ့အတိရွက်တွင်စားပြီးတော့တရားရှာနေတဲ့ပုံစံတွေပဲရှိပါတယ် တော်တော်ကြီးကိုချွတ်ချွတ်တဲ့တဲ့အစားကိုအလေးမထားဘူးဘာကိုလေးထားတော့တရားကိုပဲအလေးထားမယ်ဆိုတဲ့ပုံကိုယ်ကြီးအဲသူတို့ကချမ်းသာကိုရလာဆိုတော့မရဘူးသူစင်းတို့ဘုရားလမ်းဆိုရင် နောက်ဆုံးမှာလဲကြသွားပြီအာမနိုင်တော့ဘူးတတိရလိုက်ပြီဟာအစားဖြတ်တဲ့နည်းနဲ့ဒီခန္ဓာကိုယ်ကြီးသူတို့ကခန္ဓာကိုယ်လို့ထင်တာမဟုတ်ဘူးအဲ့ဒါအတ္တရဲ့ကိုယ်ဘဝကြီးဒီအတ္တကြီးအတ္တဘောလို့ခေါ်တာအတ္တရဲ့နေအိမ်ကြီးပေါ့အဲ့ဒါကြီးကို ညှင်းဆဲပြမှာနေကြီးကိုမောမလုံးမလေးမလုံးအောင်ဖြစ်အောင်လှုပ်ပြမှာအဲ့ဒါဥစ္စနာဘုရားဘာသာသိပြီးတော့သဘောမပေါက်ဘူးဥစ္စနာဘာလို့ဆိုတော့ဒီအတ္တဆိုင်ရာဒီဟိန္ဒူတသနာကျမ်းကြီးတွေကိုမသိလို့သူတို့ကဘာလဲဆိုတော့ကောင်းဝင်ကပရမတ္တမခေါ်တာမဟာအတ္တကြီးကနေတော့အတ္တအသေးလေးတွေအကုန်လုံးလောကထဲဖြန့်ချလိုက်တယ်အလိုတယောက်တဏ္ဍာမှာအတ္တတစ်ခုစီတစ်ခုစီရောက်ပြီးတော့လူတွေအသက်ရှင်လှုပ်ရှားနေတယ် ဒါပေမဲ့အဲ့ဒီအတ္တကိုယ်စီလေးတွေကဒီတရားဒီဘဝမှာအိုသွားပြီးသေတယ်ဆိုရင်ခန္ဓာကိုယ်သေတာအတ္တမသေဘူးအတ္တကနောက်ခန္ဓာအတိတ်တကူကိုပြောင်းသွားပြန်အောင်အဲ့လိုနေနဲ့ကျင်လဲနေမှာလေဘယ်ကြမှာဒီကျင်လဲမှုကြီးကရပ်မလဲဆိုရင်တော့ကောင်းဝင်ကမဟာပရမတ္တမကြီးနဲ့ပြန်ပေါင်းမှုတဲ့အချိန်ဒီဒုက္ခမွေးဩနာပြီးကျင်လဲနေရတဲ့ဒုက္ခလွတ်မယ် အဲ့တော့ဘယ်လိုမှပြန်ပေါင်းမိမယ်ဆိုရင်ဒီကိုကျင်းလျင်ရတဲ့အသေးအသေးခန္ဓာတစ်ခုချင်းစီပေါ်မှာညင်းွယ်ဆက်ဆုပ်ပြီးတော့ထွက်သွားမှာဘာလို့အောင်လို့ကောင်းကင်ပရမတ္တမကြီးနဲ့ပြန်ပေါင်းပြီးတော့အဲ့ဒါတို့တို့အတွက်နိဗ္ဗာန်ပဲတဲ့အဲ့တော့ဒီကောင်းကင်အတ္တကြီးကိုတို့ကအိန္ဒိယဇာတိကမௌချာစကားတဲ့တင်စားတာများပါတယ်အတ္တရေပြင်းကြီးနဲ့တူတယ်အဲဒီ လူတရဝတူးချင်းတူးချင်းစီမှာရှိတယ်အတ္တလေးတွေကအတ္တရေဆက်လေးတွေအဲ့ဒါလေးတွေကပွားပြီးတော့လှုပ်ရှားနေတယ်အဲကြောင့်ဒီသူတို့ကနိဗ္ဗာန်တပစ္စယဟောတုဦးဇင်းတို့ဗုဒ္ဓဘာသာလိုနိဗ္ဗာန်မဲ့ဖို့ရက်တူတူနဲ့ရပါလို့ဤလို့ဆုမတောင်းဘူးဒါပေမဲ့အဲ့လိုနိဗ္ဗာန်မနှက်ဖို့ရက်တူတူနဲ့ရပါလို့ဤစာသူတို့30လုံးကအောမနိပတ်မွေဟုံးနဲ့ဘာရောအောမနိပတ်မွေဟုံးအခုဒီထဲမှာအသက် 90အထက်ကလူတွေဆိုရင်တော့တွေ့လေပဲအရင်တော့ဆိုဗမာတွေအယူထကြတာဈေးဆိုင်တိုင်းဈေးရောင်းကောင်းတယ်ဆိုပြီးတော့ဒီအုံမနစ်ပတ်မွေဟုံလေးကိုစိတ်ထားတာသူရဲ့အတိတ်ပြပါဆိုတော့ပတ်မွေဆိုတော့ပတုမဘရုံမှာကြာရွက်မနစ်ဆိုတာရစ်ဆက်လေးအောင်ဆိုတာတော့သူတို့ပြမာကြီးရဲ့နှုတ်ကပတ်တယ်မှာအောင်မနစ်ပတ်မွေဟောင်းဆိုတာလည်းသူတို့ဖြစ်စေခြင်းနဲ့ဆင်တာဘရုံမှာကြာရွက်ပေါ်ကရစ်ဆက်လေးဖြစ်ပါစေလို့ ဘာလို့လဲဘရမောကြာရွက်ပေါ်ကရေစဲလေးကအကြာရွက်နဲ့လည်းမကပ်ဘူးနင်းနင်းလေးစောင်းရတာနဲ့ရေပြင်းတွေကိုတစ်ခါတည်းလျှော့ကြတယ်အဲ့ဒါဆိုတာမူလပရမတ္တမကြီးနဲ့မြန်မြန်ပေါင်းမိပါစေလို့ဆုတောင်းတာမြန်မြန်လျှော့ကြပါစေလို့ဆုတောင်းတယ်အဲ့ဒါကိုစီးပွားတတ်တဲ့လက်လာပါကောင်းတယ်ဈေးဆိုင်မှာဥစဉ်တို့ဥစဉ်လောက်တုန်းကတွေ့တာပဲအုံမနိပတ်မွေဟောဆိုတာမြန်မြန်လျှော့ကြပါစေလို့ပြောတာပါပဲနော်အဲအဲ့ဒါနဲ့ဆက်လို့ရှိရင်နိဗ္ဗာန်လာပစ္စည်းရော ဩဒုဆိုတာကတော်တော်ကျက်တည်ရှိပါတယ်ထားပါတော့သူတို့အဲ့ဒီလိုယူဆထားတာဆိုတော့ဒီအတ္တကြီးခန္ဓာကိုယ်ကြီးကိုညှင်းဆဲရမယ်ညှင်းဆဲလို့ခန္ဓာကိုယ်ကြီးကဘယ်လိုမှသူလိုချင်တာမရတော့ဘူးသူကမျက်စိကတဆင်လဲတောင်းမယ်ဘာလို့လဲအစင်းလှလာတယ်သူရိုက်တာခံစားဖို့အဲ့ဒါရရှာဖွေပေးနေတဲ့များအဲဒီခန္ဓာ၅ပါးနယ်ထဲမှာသူပြောနေမှာပဲအဲ့ဒါဆိုရင်မူလပရမတ္တပနဲ့ဝေးမယ်အဲ့ဒါမျက်စိကိုလည်းညှင်းဆဲပြန်မယ်မကြည့်ရဘူး နားကလည်းအဲ့ဒီတိုင်းပဲပေါ့သရှင်နာဘာသာနားမထောင်ရဘူးဟောတန်ဒီတန်ကြားရုံပဲခလုံးမတိုက်ရုံပဲမျက်စိကိုလည်းသုံးနှာခေါင်းကလည်းဒီတိုင်းပဲလေခေါင်းနေတန်ရှိကျင်တယ်တွေပဲမလုံးနဲ့ရှာလည်းသူလိုချင်တဲ့အစားကောင်းတွေမစားနဲ့ကျူးကြတဲ့သေရ6ဖြစ်ဖြစ်ပါပဲအစာပြေစားပေါ့နော်ခန္ဓာကိုယ်ကြီးမှာဒီတန်စားတဲ့ပါလားတိမ်မွေးတဲ့မွေးရမှာမိတ်နေခရောင်းတော်လို့ကြမ်းမှာ တချို့ကမကြမ်းလို့ဆိုပြင်ပြတ်တွေကိုစုတွေတန်တန်ချုံနေရိုက်တယ်အဲ့ဒီပေါ်မှာတောင်ပက်လက်လာပြီးတော့အိတ်တယ်အမျိုးမျိုးပဲအိန္ဒိယကျတဲ့တချို့ဟထာယောဂတဲ့မွေးတွေကလက်မြောက်လာလက်တစ်ဖက်ကိုသေးနေတယ်တချို့ပါရာယောဂဆိုတာတစ်ပင်ကိုရှောင်းနဲ့ချိန်ပြီးတော့ဇောက်ထိုးဆွဲကျင်တာအဲ့လိုလေရှစ်တတရာကိုပဲဘာလို့ဒီခန္ဓာကိုယ်ကြီးဟာပြောစရာဒီအတ္တလေးပြောစရာမဖြစ်အောင်လို့ အဲ့လိုညှင်းဆဲပြီးတော့ကျင့်တာအဲ့ဒါကတပိုင်းအဲ့ဒီအကျင့်နှစ်ပိုင်းကိုဘုရားလောင်းကိုယ်တိုင်ဖြတ်တန်းခဲ့ပါတယ်အဲ့မှာဘလောက်ကြာတော့တော့6နှစ်ကြာတယ်ဒီပါဠိကိုနေခင်းကြမှာပြောမှာလို့ဒါလေးကိုပဲဆုံးအောင်ပြောလိုက်ပါမယ်ဏိဒံပဲเนาะအဲ့ဒီမှာ6 6နှစ်ကြာကျင့်ရတဲ့နဲ့ပတ်သက်လို့တော့တော်တော်များများဘာမှဘောဥစ္စနဗုဒ္ဓဘာသာတွေကလည်းထင်မိထင်ရတော့ပြောတယ်ဗျာတချို့ကလည်းဟုတ်သုမနာမြတ်စွာဘုရား6 6ရက် ဒေါကရာစီယာကြင့်ပြီးတော့ဖျားဖြစ်တယ်ဆိုတော့ဦးဇင်းတို့ဖျားအလောင်းကပါဇက်သွားဆော့တယ်တဲ့တို့ကကွာဒီလိုနေ့တော့ဖျားဖြစ်မယ်ဆို6ရက်မဟုတ်ဘူး6နှစ်တောင်ကျင့်နိုင်ပါတယ်ပြောလို့ဒီမှာ6နှစ်ကျင့်ရတာဖျားအလောင်းတော့ဝတ်လိုက်တယ်လို့ပြောလို့ဆွဲသွင်းတာဒီဒီဝတ်ဒုက္ခတွေဘာတွေပါလဲ6စားတဲ့နေရာမှာအတော်ထိရောက်တယ်ဗျအဲတချို့ဟာတွေအဲ့ဒီ6စားနဲ့မြောက်စားတို့တို့ပညာတတ်နေတဲ့အာရှနိုင်ငံတွေမှာအတော်လုံးဖြစ်တဲ့ကိစ္စနဲ့တူပါတယ်ဒါပါတော့မဟုတ်ဘူးဗျာ ဟိုဖះပြစ်မဲ့ပုံကဟာသူ့ဖះဖြစ်တဲ့အချိန်ကာလကလောကတွေကခုကရှိနေတဲ့အတိုင်ဝိုင်းဒါမှမဟုတ်ကျင့်သုံးနေတဲ့တစ်ဖက်စွန့်ရောက်အကျင့်ကနှမျိုးပဲရှိတယ်စောစောလိုအာယုံ၅ပါးကာမဂုဏ်တရားတွေကိုမြများကန်စားရင်ချမ်းသာပဲဆိုပြီးတော့ယူဆရတယ်အစွန်းနောက်တစ်ခုကသူတို့ကတော့စွန့်နိုင်ရင်ချမ်းသာတာပဲပေါ့နောက်တစ်ခုကတောထဲမှာစွန့်နိုင်ရင်ချမ်းသာတာပဲ အဲ့ဒီအစွန်းနှစ်ခုကိုဆိုင်ရင်ချိုးနိုင်ရတယ်။ဘာလို့ဆိုတော့လောကတွေကအစွန်းဖြစ်တယ်လို့ဒါမမှန်ဘူး။မမှန်ဘူးလို့ तू ပြောကိုပြောရတော့မှာ။တရားဟုဟောရင်အဲ့ဒါပြောရမှာ။ဟိုအမှားကိုထောက်ပြမှာအမှန်တရားမို့စိတ်ဝင်စားမှာ။ဘယ်သူလိုငါလိုပဲမင်းတို့အရင်ဟာတွေလည်းဆိုးတော့မဆိုးပါဘူးကွာ။အခုဒါပေမဲ့ငါလည်းငါတွေ့တာလေးဟောပါအောင်မဆိုဟာမဆိုးဘာလို့အညောင်းခံဟောနေရမလို့အဲ့လိုမျိုးမင်းတို့အရင်ဟာတွေကိုဟောကိုမဟုတ်ဘူးကွာလို့ပြက်ပြက်ကိုပြောရတော့မှာ။အဲ့တော့ပြက်ကပြက်ပြက်ပြောရမှာဖြစ်တဲ့အတွက် စံချိန်ချိုးရတယ်ဥမာသူကပိလဝနန္တော်ထဲမှာမောင်မ၄တောင်းအချံရံနဲ့ခုနနတ်တို့ရဲ့စီစဉ်နဲ့တူတဲ့အာယုံကိုခံစားတယ်ခံစားရတယ်ပဲ၄တောင်းပြည့်မပြည့်တော့ဘယ်သူမှရေးထားတာမဟုတ်တဲ့အတွက်ကျွန်တော်မငင်းလို့ပါဘူးသို့တော့အဲ့လိုတော့ခံစားရမယ်မခံစားလူပြောဖျားမရှိညာဆိုတာလူပြောဖျားကဖြစ်လို့မရဘူးဘာဖြစ်လို့လဲဆိုတော့ပထမဆုံးကအာယုံကဘာကာမဂုဏ်တရားတွေကိုသိသိခံစားနာမှားတယ်กว่าလို့ပြောရမှာ လူမျိုးကြီးကနေပြီးတော့ဖျားဖြစ်လာပြီးတော့အဲ့ဒါတွေမှားတယ်ဆိုဟာကိုယ့်အကိုမစုံလို့တော့ထွက်အေးဆေးဆေးနေတာမဟုတ်ဘူးသူများရတာဟိုပုတ်တိပုတ်ခတ်နေတယ်အဲ့လိုဖြစ်မှာတကယ်လောက်တာနော်အဲ့ဒါဆိုတော့ဒါမျိုးတွေကငါတပြက်တည်းမဲ့ကိုမမီလို့ချင်တာမဟုတ်ဘူးကွာဟုတ်လားအခိုင်အမာကိုထွေးထုတ်ဖြစ်ခဲ့တာလို့ပြောနိုင်အောင်ကိုသူလုပ်ကိုလုပ်ရမယ်အဲ့လိုရင်းနဲ့ကပိလဝန်ပါလည်းပဲသူမင်းစည်းစိမ်ကိုခံစားတယ်ဥရဝေလာရောက်တော့လဲခုနကျင့်တဲ့ပုံကိုယ်ကြီးစမ်းချင်းများ ကိုယ်ထဲမှာစာထဲမှာပါတော့ရသေးတယ်လေတောထဲမှာပြိုင်နေအစွန့်ပြိုင်ွယ်ဟိုတော့ဒီတော့လိုက်ရှာစားနေပြီးတော့တို့ကတတော်ဝင်တတော်ထွက်မသွားဘူးအစားနဲ့ဒီတတော်တည်းပဲကွာဆိုပြီးတော့ဆိုအဲ့လိုလုပ်တော့အာသူများတွေကလည်းဟာဒီတတော်တို့လည်းတတော်တည်းပဲကွာလိုက်ပြိုင်နေရှိတယ်အဲတတော်တည်းကနေပြီးတော့နောက်ဆုံးကြတော့တို့ကအပင်မောကချူမစားဘူးကွာအကျွေပဲစားမယ်ဆိုဟာအကျွေစားတဲ့ရသေးတယ်အများကြီးပဲပြိုင်ဘက်တွေပေါ်တယ်နောက်က အကျွေတောင်မှကွာဟိုပင်ဒီပင်မကူဘူးကွာတပင်နဲ့ပဲဆိုအတို့လည်းတပင်နဲ့ပဲတပင်နဲ့ပဲပြိုင်ဖက်တယ်လေအများကြီးပေါ်လာတာပဲဒါဘယ်တော့ကြာကြာပေါ်နေမှမသိဘူးနောက်မှတပင်ထဲမှာတောင်မှလူကထသွားပြီးလိုက်ကောက်တာမစားဘူးတမင်ခွေးထိုင်နေပြီးတော့လက်လန့်မရကျွေမှသားမယ်အဲ့လိုပြောတဲ့အခါအဲ့လက်လန့်မရကျွေမှစားမယ်ဒီလေပြိုင်ဘက်တွေရှိတာပဲအဲ့ကြောင့်ဖခင်ဖခင်ကဘာမှမစားတော့ဘူးကွာလို့ဆုံးပြတ်တယ်ဖခင်အလောင်းက အဲ့မှာကိုယ်ကနတ်တွေကကိုယ်ကပြောပြရတာအဲ့ဒီပြိုင်ဘက်တွေက6နှစ်နဲ့မပြီးတော့ပြိုင်ဘက်အလုံးပေါ်မှာနောက်ဆုံးဒါတော့လက်ဖြောက်ပြီးပြာလို့ပြောမှမစားဘဲနေမယ်ကွာစားထဲမှာမစားဘဲနေမဟုတ်ဘူးအသက်မရှိဘဲလဲကျင်သေးတယ်တဲ့အာဒီဆောက်တိုးတဲ့လေတွေဟာဘယ်ရထွက်မှမသိလို့အတော်ပြင်းပြင်းထန်ထန်ပဲလို့ပြောပါတယ်အဲ့ကြတော့ကျန်တဲ့ပုံကိုယ်တွေကလက်မြောက်သွားပြီစံရင်ကျိုးသွားပြီစံရင်ကျိုးသွားမှ အားလုံးလက်မြောက်သွားပြီးတော့ဘုရားလောင်းကတော့တိလိုက်ပါပြီဒီနည်းနဲ့ဆိုရင်ငါသေဖို့ပဲရှိတယ်သူလည်းရုပ်နဲ့နာနှစ်ခုရှိတယ်ဆိုတာသိပါတယ်ဒီရုပ်ခန္ဓာကြီးဟာသဗ္ဗေတ္တအာဟာရတိတိကအဲ့ခေတ္တကနှုတ်ပြိုးနေပါပြီအစားရှိမှရှင်သန်နိုင်မှာဆိုတာသိတယ်အဲတော့တင့်လျော်တဲ့အစားကိုစားမှပဲဆိုပြီးတော့နည်းနည်းလက်ခံရတယ်အဲ့ဒီအချိန်မှာခုနကသူ့ကိုဖျားဖြစ်မယ်ဆိုပြီးတော့သူ့ရီမှန်းပြီးတော့တောထပ်ပြီးတော့သူငွေတဲ့နှစ်တဲကတောစောင့်နေရပြန်စားဝဲကငါတို့တော့ သွားပြီတဲ့ဗราဏဝိပ္ပံတော်ဂေါရမောတို့မျောလင်းကြီးထားတဲ့ဂေါရမဖျားဖြစ်မလားလို့အောင်းမိပါတယ်အခုတော့အစာချစ်သွားပြီအဲသူရှိစောင့်နေတော့မဖြစ်ဘူးဆိုပြီးတော့သူကသူကပင်စားဒီမိဂရာဝန်ထွက်သွားနေတာအခုခေတ်ခီးတိုင်းတန်နဲ့150ကီလိုလောက်ရှိပါတယ်155ကီလိုလောက်မသိဘူးရေးထားတာတွေ့ပါတယ်150ကီလိုဆိုတော့မိုင်အားဖြင့်100တရားကြော်ကြော်လေးပြူပြူလေးဖြစ်မှာပါပဲ ဆက်ရှိစီမှာဆိုတာအဲ့လောက်ပါပဲအဲ့စွန့်သွားတဲ့အခါသူဒီကြရင်ဟောတော့မယ်အခုဓမ္မစကြာမှာအဲ့ဒါခန္ဓာကိုယ်ပင်မအောင်ကျင့်နေတဲ့အလုပ်တွေကလည်းအလကားအလုပ်ပါပဲကွာကျွန်တော်အဲ့လိုမကျင့်မင်းနဲ့ဆိုဟဲ့ပြင်းလို့တရားမလို့ရှင်မလို့ရှင်ကိုကောင်းကောင်းပြောတာသူများမနှောက်ရှက်ဆန်းနဲ့လို့ပြောမှာအခုတော့စံကျင်ရွှေ့အောင်သူကျင့်ပြီပြီဒါတွေလကားပဲဆိုတာ သူများလိုက်မမရအောင်ဒီသူလက်တွေလိုက်ခဲ့ပြီးပြီးအဲ့လိုဖြစ်ဖို့အတွက်စံချိန်ချိုးဖို့အတွက်စံချိန်မချိုးမချင်းကျင်ရတာဘုရားအလောင်းတို့ရဲ့ထုံးစံမှာပဲ6ရက်နဲ့ဘုရားဖြစ်သွားတဲ့ဘုရားလည်းပဲ6ရက်အတွင်းအဲ့ဒီအတ္တကီလိုမီတာစံချိန်ကိုချိုးနိုင်လို့ဖြစ်ပါလိမ့်မယ်ဘုရားတို့ဘုရားလောင်းကတော့ပြိုင်ဘက်တွေများလုံးတော့6နှစ်ကြာမှပြုံးမယ်ဟုတ်တယ်ပြိုင်ပြိုင်ဘက်တွေလည်းမနှဲတော့ဘူးဗျအဲရသိညီနောင်ရှင်နောင်တို့ဆိုတာမနီးမွေးတွေပဲ ဒါကစာထဲပါတာမလို့တခြားပြိုင်ဘက်တွေဘယ်လောက်ရှိမယ်ကို မသိဘူးထားပါတော့အဲ့လိုနေနဲ့ဘဝနှစ်ပိုင်းကို ဖြတ်တန်းခဲ့ရပါတယ်လို့ပဲညီတန်းပြောချင်ပါတယ်နေ့ကင်းတနားရီခွဲမှာတော့ဓမ္မစကြာကိုစပါမယ်အခုတော့တနားရီပြည့်ပြီမို့လို့ညီတန်းနဲ့ပဲနားကြအောင်ဆိုမောင်တို့ဒီစာအုပ်လေးတွေဟိုရစလင်ကောက်လာယူတယ် 그러면